ကျေးဇူးရှင်မဟာဗောဓိမြန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌15ရက်6လ69ခုနှစ်နန္ဒပိုင်းတွင်ဟောကြားတော်မူသောတရားတော်တို့ဒီနေ့တို့တခါတို့ဓမ္မတွေရဲ့လက်ထဲမှာအခွင့်ကောင်းကြီးလေးမျိုးရနေတယ်အဲဒါတို့အခွင့်ကောင်းလို့ခေါ်သာသနာတော်ထွန်းနေရလေဒါလည်းတို့အခွင့်ကောင်းတစ်မျိုးတည်းပဲဟင် ကိုလိုဖျားပွင့်နေတဲ့ချိန်အဲဖျားဖြစ်ကိုကိုးကွယ်ခွင့်ရတဲ့ချိန်ဟာဒါလည်းနံပါတ်1ခွင့်ကောင်းပါဖြစ်လို့တော့ဖျားပွင့်တဲ့ချိန်မှာဒါတော့ဖြင့်အပြည့်ရှိတယ်ဒါဖြင့်အပြည့်မရှိဘူးလို့သိပြီးအပြည့်ရှိတာတွေပဲအပြည့်မဲ့တာတွေကိုတို့ဆောင်ပြီးတော့တို့လူချင်းတဲ့ပေါင်ကိုသွားနိုင်လို့တဲ့ဟုတ်ကဲ့ အဲနံပါတ်1ခွင့်ရေးတဲ့ဟင်ဟင်နံပါတ်1ခွင့်ရေးအဲတော့တို့ဖျားပွင့်တဲ့ချိန်ကြတော့ဘယ်လိုပုဂ္ဂိုလ်မျိုးဘယ်လိုစိတ်ရှိရင်ဘယ်ပုံသွားရမလဲအပြီးပါပြီလားအဲဘယ်ပုဂ္ဂိုလ်ကြတော့ဟိုဘယ်စိတ်ထားရှိတဲ့အတွက်ဘယ်ပုံသွားရမလဲအပြီးပါပြီသားဗျသူဟောထားတာကိုရမိုက်ထဲမှာလေသူပုံသူပုဂ္ဂိုလ်သူစိတ်အပြီးပါပြီလား ဟုတ်ကလားဟိတို့အဲ့တော့ဒီလိုပဲစိတ်ဖြစ်တဲ့ပုဂ္ဂိုလ်ဟာဘယ်ပုံသွားရမယ်ဆိုတာသိနိုင်တာတို့ဖျားပွင့်တဲ့အချိန်မှာသိနိုင်တယ်ဖျားမပွင့်တဲ့အချိန်ကျတော့တို့ဒီလိုမမရှိရနေထုတ်ပေါ်ပြီးဟောမဲ့ပုဂ္ဂိုလ်မရှိပဲပဲတို့ဘယ်လိုလုပ်သိနိုင်မလဲဒီအဲ့တော့တို့ဟောဖျားပွင့်တဲ့အချိန်ကိုတို့ဖျားကိုကိုယ်ကိုယ်ကိုယ်ရတာဟာနံပါတ်1ခွင့်ရည်လေဗျာဒါလည်းတို့ခွင့်ရည်ရှိပြီးသားတယ်နေဟဲ့ ပြီးတော့ဖျားပွင့်တာတော့ဟုတ်ပြီလို့ဗျာဟော သာသနာထွန်းကားတဲ့နေရာလူလာဖြစ်တာလေဒါလည်းနံပါတ်နဲ့ခွင့်ရေးတယ်ဗျာဟင်ဖျားဘယ်လောက်ပွင့်နေနေဗျာဟိုတို့သာသနာထွန်းကားတဲ့နေရာမဟုတ်လို့ရှိရင်လေတို့ဝါသနာလိုက်ဇေယျေလိုက်ညင်လိုက်ဒီကောင်းတဲ့လူတွေကို လုတ်ပိုင်မှုဖြစ်ဘူးရှိပါမလားရှိပါပါတို့အရင်ကအိန္ဒိယပြည်မှာ သာသနာထွန်းနေဆိုအဲလိုငါအိန္ဒိယဒီကလားတွေကဒီဖရာရဲ့အဆုံးအမကိုအများဆုံးလုပ်နိုင်တယ်။ကျွန်တော်တို့သာသနာတစ်ထောင်လောက်ကြတော့အိန္ဒိယပြည်မှာသာသနာမှိန်သွားပယ်ရောက်သွားတော့ဆိုတီဟိုမှာရောက်သွားတယ်။အဲဒီချိန်တုန်းကဆိုတီဟိုမှာရှိတဲ့ပုဂ္ဂိုလ်တွေကသာသနာမှာထုံးကားတဲ့နေရာဖြစ်တဲ့အတွက်သူတို့လူကျင်တာတွေအကုန်ယူသွားနိုင်တယ်။ဒီကနေ့တို့တီဟိုတို့အိန္ဒိယတို့ကတရားအားထုတ်ခြင်းရင်တို့သီလာနေရပါဗျာ။ဟင် သူတို့သာသနာထွန်းကားတဲ့နေရာသွားပြီးလူသွားဖြစ်တဲ့အတွက်သူတို့မှခွင့်ရမရှိဘူးကိုတို့သာသနာဒီမှာထွန်းကားနေတဲ့အတွက်ဒီမှာခွင့်ရရှိတယ်တို့လုပ်ချင်တာလုပ်လို့ရဟင်ဟင်ဟိုကျင့်မဲ့ဆိုရင်ကိုကျင့်လို့တဲ့အရာဝတ္ထုတွေကိုနီးပေးလမ်းညွန်လုပ်မဲ့ပုံကိုယ်တွေဆရာသမားတွေဟာအမျိုးမျိုးရှိနေတယ်စောင့်နေကြတာပဲဟုတ်ကလားမှန်ပါဗျာအဲတို့ တို့ဘက်ကကတို့စရိုက်တို့ညင်းနဲ့ကြိုက်မဲ့ဆရာသမားထံချင်ကားပြီးတော့ကိုလူချင်းတဲ့နီးလေးနဲ့ဟောဒီလမ်းလေးကို သွားဖို့ပဲရှိလားတောင်းတို့ဒီသာသနာထွန်းကားတဲ့နေရာလူလာဖြစ်တာလေတာမန်လူတဲ့တပန်းသားတာတခွင့်ကြီးတမျိုးတဲ့ဟုတ်ကလားတရားသာသနာထွန်းကားတဲ့နေရာတော့ဟုတ်ပါပြီတဲ့ဗျာတာမန်အယူမရှိလို့ရှိရင်လေတို့ဖះကိုယုံမမလားမယုံနိုင်ဘူး တရားဟောယုံမလားဟိသံဃာဟောဗျာမရနိုင်အဲ့တော့တို့သာသနာထွန်းကားတဲ့နေရာလူလာဖြစ်နေပြီဖျားရှင်နဲ့အရိယာတို့သိသိသိလိုက်တဲ့ဒီတရားဒီတရားမှန်ဖျားရှင်နဲ့အရိယာတို့သွားတော်လာပြီလမ်းမှန်လို့ဒီအမြင်ကိုရှိတဲ့ဟိုတမ္မာအယူရှိနေတာလေဒါလည်းခွင်ကောင်းတစ်မျိုးလေဗျာဟင်အဲ့တော့တို့ဒီခွင်ကောင်းကလည်းတို့တမ္မာအယူတို့ဒီမှာရှိနေကြတာပဲ ဟင်ဒီခွန်ဝန်တို့မှာမရှိဘူးလားရှိပါပါရှိနေကြတာပဲတမ္မာယူရှိလို့လည်းတို့ခုဘုရားချင်းကနေကြတယ်အဲတရားဆိုလည်းချင်းကနာကြနေကြတယ်တန်ခါဆိုလည်းချင်းကပြီးတော့တို့ပူဇော်ဥခိုင်နေကြတယ်တာတို့တမ္မာယူရှိလို့မဟုတ်ဘူးလားဟဲ့မှန်ပါဗျာတာပြီးတို့ခုရောအကြည်တတ်တီကောင်းနေတာလေဒါတဲ့ခွင့်ရည်တယ်ဗျာဟင်အဲအကြည်တတ်ကောင်းနေတဲ့ချိန်ကအာယုံရဲ့တိုက်ခိုက်မှုကြောင့် ဖောက်ပြန်နေတဲ့ရုပ်တဘာဝနာမ်တဘာဝကိုကိုသိပိုင်ခွင့်ရှိတယ်။ဟင်းအကြည်တတ်တွေမေးသွားပြီးမှိန်သွားပြီးဆိုလို့ရှိရင်တို့ဘလောက်ပဲအာယုန်တွေကတိုက်နေနေအဲ့ဒီတိုက်ခိုက်မှုရဲ့တိုက်ခိုက်မှုကြောင့်တို့အတိုက်ခံရတဲ့မျက်စိကတိုက်ရင်မျက်စိပေါ့လေနားကတိုက်ရင်နားပေါ့နှာခေါင်းကတိုက်ခံရင်နှာခေါင်းအဲရှားကတိုက်ခံရင်ရှားကိုယ်ကတိုက်ခံရင်ကိုယ်မနောကတိုက်ခံရင်မနောကိုဖြစ်ပြက်လှူရှားမှုရုပ်တဘာဝနာမ်တဘာဝကိုတို့အကြည်တိုက်ရှိနေတဲ့ပုဂ္ဂိုလ်သားမြင်နေလေ။ ကိုလိုကြည်တာကောင်းနေတာဟာလေဟင်တကားတို့လူပုံမှာကြတော့မျက်စိတို့နားတို့ရှိပြီဗျဟင်ဟောတို့အတိညတဘုံလိုဟာမျိုးကြပြန်တော့သူတို့မှာတက်မယ်အတိညာတတ်ထားတာလေအတိညာတတ်တာဆိုတာသူတို့မှာအတိညာမဲ့လူသားငပြောတုံးကြီးတဲ့သူတို့တွားဖြစ်တယ်အဲတွားဖြစ်တဲ့တော့သူတို့မှာမျက်စိမရှိနားမရှိတဲ့အတွက်ဖះကိုဖူးခွင့်မရှိဘူး မြင်မှုမရှိဘူးလေတို့လိုကြည်သားမှမရှိပဲနဲ့ဟင်ပြီးတော့တို့ရုပ်အပြစ်ကိုတော့ရှုလိုက်တယ်ကွယ်ဒီရုပ်ကြီးကြောင့်တို့ဒုက္ခရောက်နေတာနံလေးကြီးတက်တက်ဆိုအလွန်ချမ်းသာမှာပဲလို့အဲ့လိုရုပ်ကိုယ်ဟာအပြစ်ရှုနာမ်ကိုအမှုတင်တဲ့ပုဂ္ဂိုလ်များကြတော့ဟောတရားအထုတ်ပြီးတော့သူတို့ကအရူပဆောင်နဲ့အရူပပုံရောက်သွားတယ်အဲ့ဒါကြတော့ရုပ်မရှိတော့နာမ်မရှိတော့အဲ့ဒီနေရာရောက်တော့ဟောဒီအတိတ္တနာလေးမှာမျက်စိပါသလား နာရောပါသလားအဲနာရီရှာရီကိုရီပါမလားအဲအဲ့လိုအကြည်တမ်းမရှိတဲ့နေရာကြတော့သူတို့ဘာမှအထုတ်လို့မရဘူးတောင်းမို့သူတို့ဟိုရပ်ပြစ်ရှိပါတဲ့မှာရပ်ပြစ်ရှိပါလို့တို့စားဆိုတာပေါ့ကွယ်ဟိုဗမာလိုပြောရင်တော့အခွင့်အရေးလက်လို့ဆုံးရှုံးတဲ့နေရာရှိမျိုးလို့ခေါ်တယ်ဟင်အပယ်လေးပုံရှိတဲ့ပုဂ္ဂိုလ်လည်းအခွင့်အရေးဆုံးရှုံးနေပြီလေသာသနာတော်ဘယ်လောက်ပွင့်နေနေအပယ်လေးပုံရှိနေတဲ့ပုဂ္ဂိုလ်လည်းဘာမှလုပ်နိုင်ဘူးဟုတ်ကလား အဲ့တော့ဘယ်လေးပုံဆိုတော့ဟိုငရဲတို့ပြိတ္တာတို့ဆိုတာခင်ဗျားတို့မမြင်ရပါဘူးဗျာမြင်တာတော့ဒုနာရှိတာတော့နွားတွေကျွဲတွေထည့်တယ်ဘာလို့နိုင်တော့ဘာလို့နိုင်ပါဘူးဟင်ကောင်းပါဗျာကြည်တာကြီးတွေတို့တို့တောင်ကောင်းတယ်ဟင်ဘာလို့နိုင်တောင်းတို့လည်းခွင့်ရေးဆုံးရှုံးတဲ့ပုံလေးဟုတ်ကလားပြီးတော့တို့ခုနကပြောတဲ့ဟိုရုပ်တာရှိရင် နာမရှိသောပုံနာမရှိရင်ရုပ်မရှိသောပုံ အဲ့ဒီပုံဒီမှာလည်းပဲတို့လိုအကြည်တတ်မရှိတဲ့အတွက်ဘာမှလုပ်ပိုင်မှုမရှိဘူးသူလည်းခွင့်ရေးဆုံးရှုံးတဲ့ပုံဟုတ်ကလားပြီးတော့တဏ္မာအယူလူတော့ဖြစ်လာတယ်အကြည်တတ်တည်တော့ရှိတယ်တဏ္မာအယူမရှိတဲ့ပုံကိုယ်ဒီမှာလည်းသူတို့မှယုံမမယုံနာကွမယုံတော့မလုပ်ဘူးပေါ့မှန်ပါဗျအဲ့တော့သူတို့မှလည်းပဲခွင့်ရေးဆုံးရှုံးတယ်အမိသားညာရှိတဲ့ပုံကိုယ်တွေလေအဲ့ဒါကိုတို့စာလို့ရပြည့်ရှိပါလို့ခေါ်တာဗျဟင်ညာမှာတက်ရဲ့ပါပါဗျာရင်အခွင့်အရေး လက်လွတ်ဆုံးရှုံးနေသောတတ္တဝါတွေလို့သိပေရပါဗျာအဲ့တော့တို့အကြည်တတ်တွေကောင်းနေကြပြီမျက်စိကြည်တတ်တွေလည်းတို့ကောင်းပါဗျာကောင်းတယ်ကောင်းပါဗျာနာကြည်တတ်တွေကောကောင်းပါဗျာနာတွေကောကောင်းပါဗျာရှားတွေကောကောင်းပါဗျာကိုယ်တွေကောကောင်းပါဗျာအတွေးကြံတွေကောကောင်းပါဗျာအဲ့ဒီကောင်းတာဘာလို့ဘယ်နေရာသွားသုံးဟင်ကောင်းလာတာပြောနေအဲ့ဒါဘယ်နေရာသွားသုံးမဟုတ်တဲ့နေရာချော်ကုန်ကြည့်ဟင်ဟုတ်တာတွေသုံး အဲခေါ်ကြော်ချော်ပြီးဂုံကြီးမျက်စိမွဲတော့မျက်မှန်ကြီးတကြည့်ဟုတ်ဗျာမင်းတော့မျက်မှန်တလို့ကိုမမြင်တော့လက်နဲ့စမ်းကြည့်ပါခဏပါဟင်ဟုတ်တယ်နေတော့သုံးဦးထင်ပါဗျာသုံးလားသုံးပါဗျာအကြည်တက်တီဒီတော့ကောင်းနေတာကောင်းတဲ့အကြည်တက်နဲ့ခုနကအာယုလာတိုက်ခိုက်နေတဲ့အချိန်ကိုရုပ်ဖြစ်ပြက်နံဖြစ်ဖြစ်ကိုမြင်အောင်ရှုနေတာအဲ့ဒီအကြည်တက်ကောင်းတော့ဟင်အဲ့ဒါရှိတဲ့ကြည်တက်ကလေးကိုတို့ဘယ်မှာလဲတုံနေကြမလို့ ဟင်ဟင်ရှိတဲ့နာလေးလည်းမဟုတ်တဲ့ပဲအသုံးချတာကိုတဝက်လောက်ပြောင်းကုန်ကြရချင်းဘယ်လောက်ကြံနေတော့ဟင်တော့ခွာကြံတော့ဒီတော့ကိုပဲတော့ပါတော့ဆက်တော့ဆက်တော့ဟိုဘက်ပဲဟင်ဒီဘက်တော့သုံးမလဲမထင်ပါဘူးဟင်ရှိတာလေးမဟုတ်တဲ့ပဲတလွဲသုံးချပြေဟင်ရှိတဲ့နှာခေါင်းကြည့်တာကလေးတလွဲသုံးပါပါပဲဟင် ကြီးရဲ့ပါဇက်ကလည်းတလွဲသုံးမှာပါတို့တလွဲသုံးနဲ့ပဲသွားတော့မှလည်းတူပါဟင်ဟင်ဟုတ်တယ်မအဲ့တော့တို့ပဲနဲ့တို့မြသွားနေကြတာအကြည်တတ်တိကောင်းတာအခွင့်ကြီးအဲ့ဒီအကြည်တတ်ကောင်းနေတဲ့အချိန်မှာတို့ပါလို့လို့လုပ်လို့ရတဲ့ချိန်ဟင်လောကီကိစ္စတွေလည်းလုံစားမှာမလုပ်အောင်မရှိပါဘူးဖရာလက်တဲ့တုန်းကလည်း တို့တာဝတိပြည်သူပြည်သားတွေကလောကိကိတလိုရင်းနဲ့အဲ့ဒီပေါ်ကိုသူမှန်ညာလေးတင်သွားတာတင်တယ်သူတို့ကြည်တာကလေးတွေကိုအသုံးချသွားတာတင်ဟဲ့ဟင်လောကိကိကလည်းလှုပ်တယ်အစွဲယုံနဲ့အစွဲတီးကလောကိကိကလှုပ်သားမှာတို့တတိလေးနဲ့ရှုမှတ်ပြီးတော့ကိုအထဲတီလေးကတို့လောကုတ္တာကိကလှုပ်သားမှာတို့ထောင်စွာကြားဘူးလားဟဲ့ကြားပါပါဗျာထောင်တွက်ဆိုတာဟောကြားပါပါဗျာအဲ့ထောင်တွက်ကဘယ်လိုလူမျိုးရတာတော့ ထောင်ပြင်ဘက်ကလူရတာလားထောင်ထဲကနေပြီးဖတ်တဲ့လူရတဲ့နာမည်လားဒီအဲ့ဒါထောင်ထဲကထွက်တဲ့လူရတဲ့နာမည်ထောင်တွဲထောင်တွဲဆိုတာလောကုတ္တရာဆိုတယ်သိကြမရှိဘူးအဲ့ဒီလောကီအာယုံဘောကစိတ်ကလေးလွတ်သွားတာပြောတာလောကုတ္တရာရဲ့လို့သိကြမရှိဘူးအဲ့ထောင်တွဲဆိုတဲ့စကားနဲ့အတူတူပဲဟင်မှန်ပါဗျာဟင်လောကီအာယုံခံစားရင်လေမှန်ပါဗျာတစ်ခါလည်းလောကီအာယုံခံစား အဲ့ဒီပေါ်ကမိမိစွဲစိတ်ကလေးလွတ်ထွက်သွားတာကိုအဲ့ဒါကိုလောကုတ္တရာလို့သုံးတယ်ဗျမှန်ပါဗျဟင်မှန်ပါအဲ့တော့လောကုတ္တရာပဲသွားချနေမှာတော့ဟင်ထောင်ငါထွက်ခြင်းတော့ဘယ်လိုလုပ်ရမှာတော့ထောင်ငါထွက်ခြင်းသူဘယ်လိုလုပ်ရတတော့လိမ္မာအောင်လုပ်ရပါမယ်ထောင်ငါထွက်ခြင်းသူလိမ္မာအောင်လုပ်လို့ဟောလျှော့မှာကြီးဗျာမလိမ္မာလို့မှထောင်ထဲရောက်နေမှာဟုတ် ရှိဟင်ဟင်ဟောပြငွေပေးုံနဲ့လို့ရောလားလာကြမှာပြီကတော့ငွေပေးမလို့တဲ့လုပ်ကြမှာပြီဟင်ညညမမလို့တော့ဟင်ဟိုတို့ဟောပြတို့လာပြီးဗဇက်ဒုံးနဲ့ထိုးကြပြီကိုဟာကိုတော့မကြသေးဘူးအဲထောင်ထဲကနေရောက်နေတဲ့ပုဂ္ဂိုလ်ထွက်ချင်ရင်ထောင်ကလွတ်အောင်ကြိုးစားရတာမဟုတ်လားထောင်ဖောက်တင်ဖောက်ရမှာပဲဟင်တချို့များတခါတည်း တို့တို့ဓာဘူးတဲ့ကိုတံပြန်လွှားထည့်ပြီးတော့ကိုထောင်ဝင်စာပို့တာလေအဲ့ဒါနဲ့ဖြားထွက်ဟင်ရာဇဝင်လူစုဆိုအဲ့လိုလုပ်ရတယ်ဒါမှမဟုတ်တော်လည်းမလုပ်ဘူးရာဇဝင်လူစုမလုပ်နိုင်ဘူးဟင်တို့ကလည်းရာဇဝင်လူစုပဲထင်တယ်ဟင်ဘယ်လောက်ကတည်းကနာမရလာတော့တို့ဟာတွေဟင်ဟင်ငွေကြေးကဟုတ်မဟုတ်ဘုံကဘာကဘာနေမှာပါခင်ဗျားတို့ကဘာကဘာကရတာတဲ့ရာသဝင်လူဆိုးတွေပြတူတယ်ဟင် အဲ့တော့ဟိုတို့ထောင်သုံးထောင်ရှိတာတင်တယ်ဟဲ့တာထောင်နဲ့အရထောင်နဲ့အိမ်ထောင်နဲ့ဆိုတာဟုတ်ကလားအဲ့တာထောင်ကဟိုတတ်ဒီတတ်သားတွေဟိုဥပဒေကျူးလွန်တော့ခြားတဲ့ထောင်တင်တယ်အဲ့တော့တတ်ထောင်ခေါ်တယ်အရထောင်ကြတော့တို့လူသားမှုတို့ဘာတို့ရာသုံးမှုတွေလေအများဆုံးကြဆယ်နှစ်ပဲအရာအိတ်အရာထောင်ကလေပြန်လူသားမှုအများဆုံးကြဆယ်နှစ်ပဲတို့အိမ်ထောင်ကတော့ဘယ်နည်းလောက်ကြာ လွတ်နိုင်ပါဘူးဟုတ်ပါမှုနဲ့တော့မှုရောမကျိုးဩကလာပြတို့လည်းအိမ်ထောင်ကြအာနာပြကဲဟင်ပါမှုနဲ့တော့ညဆွဲလာမှုနဲ့ကြာတာပါဩကလာပြတို့ဟိုတတ်ထောင်ကတော့တို့အများဆုံးမှ10နှစ်အဲ့ဒါဘုရားပါတို့အင်းအမှုကြီးသမားတယ်လို့ခေါ်တယ်ဟင် အပြည့်ကြီးသမားတဲ့အဲ့လိုခေါ်တာထင်တယ်တို့ခုကတော့ဘယ်နည်းနည်းလောက်တို့မသိမချင်းထင်တယ်အဲ့တော့ဘသူကအပြည့်ကြီးသမားတို့ဟုတ်ပါမလားဗျာတာမြတ်သူများသွားသွားပြောအပြည့်ကြီးသမားကွာဘသူတော့နှိကြီးသမားကွာနဲ့သွားသွားမပြောနဲ့ဘူးကိုကိုကိုလည်းပြန်စဉ်းစားဦးဗျာဟင်ဟင်အဲ့တော့သူထောင်ငါထွက်ကျင်တဲ့ပုဂ္ဂိုလ်ဟာထောင်ငါလွတ်အောင်ပါလို့ရတယ်ထောင်ဖောက်ပါတယ် မဖောက်ဖဲနဲ့တော့မရဘူးရာဇဝင်လူရာဇဝင်လူဆိုးဟာဟင်ဟို6လသမား9လသမားတော့ငွေပေးလဲလွတ်နိုင်တယ်ပေါ့ဟင်ဟင်ဓာတ်ထိုးလဲလွတ်နိုင်တယ်ငွေပေးလဲလွတ်နိုင်တယ်တနာအောင်ပြောလဲလွတ်နိုင်တယ်ဟိုရာဇဝင်သမားကတော့ထုံအမှုတန်းတောင်မရဘူးသူအထက်ကသိနေတာဟင်တော်မူတန်းတူတည်းရဲ့သဘောထားနဲ့မလွတ်နိုင်ဘူးအဲ့တော့တို့မှလည်းခုအိမ်ထောင်ဗျအိမ်ထောင်အိမ်ထောင် အဲ့ဒီထောင်ကဖောက်ထွက်ရမှာဘယ်လိုဟင်ထွက်နိုင်မှာမလားကြာကြာတော့ဘုရားကြာပါဦးမဗျာတူတူပြောဗျာဟင်တော်တကြာပါဦးမဗျာဟင်ဟင်တော်တကြာပါလေဦးမဗျာပါပါများပါလေတလားမသိပါဘူးဟင်ဟင် ဟင်ပါလို့ပါလို့ကြာပါလို့ကြာမပါလို့ပြောရတာလေမပါလို့ပြောရတာဟုတ်ကလားပြီးပါဦးဗျာတို့ပါလို့ကြာတို့တို့ပြောသလားလို့ဟိုမပါတော့ဖို့ကြေကြေပါလို့မပြောရတာလို့မပါတော့ဖို့တို့တို့ပြောရတာကြည်တော်မဟုတ်ဘူးလို့ဟင်အဲ့တော့တို့ဒီအိမ်ထောင်ထဲကကိုကတော့ဖြင့်အစွဲစိတ်ရှိတဲ့အတွက်အစွဲရဲ့ပြမှု တန်တိုင်းမခံဘောဝိတာကာတို့လည်းခံသွားတာတင်လေအသက်ထဲဆုံးပဲနာသပင်တို့ရောခံသွားရတာပဲသို့တော့သူတို့ဘယ်အာယုခံစားခံစားသူတို့မှာအကြည်ဓာတ်တွေနဲ့ဒီသူတို့အာယုတစ်ဖက်ကတိုက်ခိုက်တဲ့အာယုနဲ့အဲ့ဒီအတိုက်ခံရတဲ့နေရာလေးရဲ့လှူရှားဖြစ်ပျက်ကိုတတိလေးနဲ့တင်သွားပြီအဲ့ဒီဘောကအစွဲကိုကြောက်အောင်ယူသွားတယ်ဟင်မြင်လိုက်ရင်မြင်လာလေးရဲ့လှူရှားမှုအဲတစ်ဖက်ကအာယုရဲ့တိုက်ခိုက်မှုတိုက် တို့ဒီအာယုန်တစ်ခုလျှာတစ်ပြည့်တွင်းမှာလက်ကနေတိုက်လိုက်လို့ရှိရင်မျက်တောင်တစ်ခါကနေပြီးတော့ခန္ဓာကိုယ်တစ်ခုလုံးဟာပြင်းပြင်းတုန်ပြန်ပြန်ွယ်အဲ့လောက်ထိပြည့်စည်ပါတယ်ဟိုကတိတသိချုပ်ပြောက်တယ်တို့ကတိ6000ချုပ်ပြောက်တယ်တို့ဆိုတာကဘုရားရှင်ရဲ့ညံတော်ကြီးနဲ့ပြောတာတို့လူဘေးစကားပြောရရင်တော့စဘာပုံကြီးပေါ်ကိုစဘာတတောင်လောင်းလိုက်ထားတဲ့ညံမပြတဲပုံကြီးပေါ်ကိုတဲကြောက်တတောင်လောင်းလိုက်ထားတဲ့ညံမပြ ပြတ်သွားတာလေဒီဟိုမြက်တောင်လေးကိုလာပြီးအစီကတိုက်တာလေအဲ့ဒီမြက်တောင်လေးရဲ့တိုက်ခိုက်လှူရှားမှုကနေပြီးခန္ဓာတစ်ခုလုံးအတန်လေးတစ်ခုနားကတိုက်လိုက်ရင်လည်းဒီတို့နားရင်းမှာရှိတဲ့ဒီအကြည်တကလေးဟိုအတန်လိုင်းလေးကိုဖမ်းယူမယ်နားမွေးလေးတွေရှိတယ်အဲ့ဒီကနေတဆင့်ဒီခန္ဓာကိုယ်တစ်ခုလုံးပြည့်စည်သွားတာလေတိမ့်နေတုံကြမ်းကြမ်းွဲပဲဟင်ဒီအနံလေးတစ်ခုကောင်းတာကဖြစ်ဖြစ်ဆိုတာကဖြစ်ဖြစ်တိုက်ခိုက်လို့ရှိရင်လေတိုက်ခိုက်တော့ဒီ နာမှာရှိတဲ့အကြည်မွေးလေးတွေကနေတဆင်ခန္ဓာကိုယ်တစ်ခုလုံးသိမ့်နေလုံးပြန်ပြန်ွယ်တို့ဒါလေးတွေကိုအကြည်ဒါကောင်းလို့ဖမ်းပြီးတော့ဖြစ်ပျက်ကိုရှုပါမှာဟင်ဒါကြည်ဒါအကြည်ဒါကောင်းလို့မှအာယုံတိုက်ခိုက်မှုကိုဖမ်းအားကောင်းကောင်းနဲ့ဖမ်းပြီးတော့ရှုရမှာမဟုတ်ဘူးလားမှန်ပါဗျာအဲ့တော့တို့ကြည်စရာရှိရတယ်တစ်ဖက်ကကြည်ပေါ့ကွမှန်ပါဗျာဟင်လောကီအာယုံလောကီအာယုံတိုင်းခံစားဖို့ထောင်နဲ့ထောင်နဲ့တိုင်းနေပေါ့မိမိစိတ်ကလေးအဲ့ဒီ လောကီအာယုန်တွေကအစွဲလေးလွတ်သွားတာကိုထောင်ကလွတ်ထားပြောတာအဲ့ဒီကဖြစ်ပြမြင်သွားတဲ့ပုဂ္ဂိုလ်ဆွဲဦးမလားဟိဆွဲပါဗျာမြင်တယ်မြင်နာနဲ့ပြီးတယ်အဲတို့တစ်ဖက်ကတိုက်ခိုက်ကြတွေကအဝါရောင်လေးနဲ့ပြင်းပြင်းထန်ထန်တိုက်ခိုက်ရင်တို့မျက်စိလည်းအဝါရောင်လေးပြင်းပြင်းထန်ထန်တိုက်ခိုက်ခံရမှာပဲပြီးတာလည်းဘယ်လိုပြီးမလို့ဝါဝါရာလေးပဲပြီးမှာပဲတစ်ဖက်ကစိတ်နဲ့တိုက်ရင်တို့မျက်စိရောစိတ်နာပဲမြင်မတင်နဲ့ပြီးတာကောစိတ်နာပဲပြီးမှာပဲ ဟုတ်ကလားအဲ့တော့အပြင်အာယုံတိုက်ခိုက်တဲ့အတိုင်းဒီမျက်စိဟာဟိုလှုပ်ရှားပေါက်ပြန်ရတာတင်တယ်ဟိကြောင်းလဲရတာတင်တယ်ဟိအဲ့ဒီကြောင်းလဲတဲ့အတိုင်းစိတ်ကသိတာမဟုတ်ဘူးလားအဲ့တော့တို့အဲ့ဒါလေးကိုဒီကြည်ရင်မတတ်နဲ့တတိလေးနဲ့အကြည်တတ်တို့မျက်စိအကြည်တတ်နဲ့ဖမ်းပြီးတော့တတိလေးနဲ့ကြည်နေလို့ရှိရင်ဒီကြည်လာလေးကတတ်တာပြီးနေတာလေးကတတ်တာဒီနှစ်ခုရှိရင်ငါပါဦးမလားမပါပါဗျာအဲ့ငါမှမရှိသူမပါဘူးပေါ့ တစ်ဖက်လည်းအဝါဒီအဝါနဲ့ရသွားမှာပေါ့အစိမ့်ကြီးအစိမ့်နဲ့ရသွားမှာပေါ့ဘယ်သူပဲဝါပေါ့ဝင်ဟုတ်မလားဝင်ပါငါမှမရှိသူမရှိဘူးတို့ဘက်ကတော့ငါကတ်လို့ရသေးသလားမရပါဘူးနေနာနဲ့ပြီးတာတစ်ခုပဲရှိတယ်နေနာနဲ့ပြီးတာပဲဟုတ်ကလားမှန်ပါဗျာဒါရတူငါမြင်နေဆိုလို့ငါပဲနားနဲ့ထဲမှာတော့ပါလိုက်မှန်ပါဗျာဟင်ငါမြင်နေနဲ့မြင်လို့ရသလားမရပါဗျာဟင် ဘယ်လိုပဲတို့ကကြည့်ကြည့်တယ်ဟိုအာယုံဘက်ကအတိုက်သမားလို့ခေါ်တယ်တို့ဘက်ကခါရတာကြီးတယ်ဟိုသူကမှလာပြီးမတိုက်ရင်ခြုံကွဲနေနေတို့ကခြုံကွဲတာလိုက်ရှားနေနေတစ်ဖက်ကအာယုံကတိုက်မှတို့ကမြင်ရတာကြားရတာတဲ့ဗျဟုတ်ကလားအဲ့တော့တစ်ဖက်ကတိုက်ခိုက်မှုရဲ့အပျော်အပြင်းကိုလိုက်လို့တို့မျက်စိလည်းလှုပ်ရှားပေါက်ပြန်နေတယ်ဟင်အဲ့ဒီမျက်စိလှုပ်ရှားပေါက်ပြန်တဲ့အတိုင်းတို့အပီလေးကလည်းပိပိပေးနေတယ်ဒါပဲတင်တယ် မှန်ပါဗျာဒါတော့သိလို့ရှိရင်ကို တို့ငါဆွဲတော့กินနေပြီတို့စာလို့တော့သုလသောတာပန်လို့ခေါ်တယ်မှန်ပါဗျာဟင်မှန်ပါဗျာသုလသောတာပန်ဆိုတာသောတာပန်အငယ်စားတေဟဏိကာလမောပြရမယ်မသားသည်မောတာလေးနဲ့ပြီးတာလေးကိုမိုင်းမတ်တဲ့မောတာလေးတခြားပြီးတာလေးတခြားဖြစ်သွားဒါနဲ့ပြီးဒုတိယဘဝအပေမလားဘူးဒုတိယဘဝမဟုတ်တာလို့ရင်တော့တတိယဘဝစိတ်မချဘူးဟုတ်ကလားဗျာတောင်မသူကိုသောတာပန်ဟောပေါ့ တပွေတို့သောတာပန်ပြောရမှာပေါ့လေဟုတ်ဟိုကတော့သောတာပန်အငယ်သားလို့သာကတော့သုံးတယ်သူကတော့တဘဝလောက်သာသိကြတဲ့တော့တပွေတို့သောတာပန်လို့ခေါ်တယ်ဟိုသောတာပန်ကြီးတော့တော့မဟုတ်သေးဘူးပေါ့သောတာပန်ကြီးတော့အပြီးပဲငါမရှိဘူးသူမရှိဘူးအပြီးသူကယတိပြဆုံးဖြတ်လိုက်ပြီအဲငါမရှိသူမရှိတဲ့အတွက်ဟိုငါဆွဲနဲ့ငါကောင်းစားပြီးရောဆိုတော့ငါတော့ကောမဲ့တို့ဒီတိခါဘုတ်တွေကိုငါပါတော့တိခါဘုတ်ကျွလုံတော့ဘူးဟင် အဘယ်ကိုသွားသိနိုင်မဲ့စေရနာသူ့မှာမရှိတော့ဘူးအဲ့ဒါသောတာပန်ကြီးပြီးသွားပြီတို့ဒီယုတ်တခြားနံတခြားတော့ကိုသို့မဟုတ်ယုတ်တခြားနံတခြားဆိုတော့စာနဲ့ဖြစ်နေပါဗျာမြင်တခြားသိတခြားလားသို့မဟုတ်နားထောင်ရင်မှတကြားတခြားသိတခြားလားအနံလေးနာရင်မှတကလည်းနံတခြားသိတခြားလားစားတာလေးလည်းခြူတာလေးစားမရင်ခြူတခြားသိတခြားလားခြင်တာလေးစားမရင်ခြင်တခြားသိတခြားလား ဒါလေးတော့ကိုကြည်ရင်မတ်တာကြားရင်မတ်တာနားရင်မတ်တာစားရင်မတ်တာမှတ်သွားလို့ရှိရင်ဟောထောင်ထဲကထွက်နိုင်မလားထွက်နိုင်ပါဗျာအဲ့လွယ်လွယ်လေးဗျာထောင်ပေါက်အဲ့ဒါလောကုတ္တာပဲဟင်လောကီအာယုခါတိုင်းမတ်တာကလောကီအာယုဘောကအစွဲလေးလွတ်သွားတာလေအဲ့ဒါလောကုတ္တာဗျာလောကုတ္တာယုံနာပေမလိုက်ရှာမနေနဲ့ဟင်ကိုခံစားတဲ့လောကီအာယုဘောမှာရှိတယ်ဟုတ်ကလားဟင်ကဲခဲရင်လားဗျာ အေးမခဲရင်နာကြီးဘာလို့ခဲရင်နေရဟင်ဘာဖြစ်လို့လို့များမထွက်နိုင်တာလားမထွက်ချင်တာလားဗျမထွက်ချင်တာပဲထင်ပါဗျာထွက်ရမှာကိုကြောက်နေထင်ပါဟင်ထောင်ထဲကထွက်ရမှာကိုကြောက်နေတယ်ထင်ပါတခါကြီးရဲ့ဟင်ဟုတ်ကလားဗျာတို့ကတော့ထောင်ထဲကထွက်ရမှာကိုကြောက်နေတာငါမရှိမဖြစ်ဘူးဆိုတော့လာအောင်မ ဟင်သွားခါနေလေးတောင်အဲ့လိုပြောထားခဲ့ဦးမှာတင်တယ်ဟင်ဟုတ်ကလားဗျပြောဦးမှာပါဗျဟင်နင်တို့တော့ငါမရှိ ခွေဖြစ်လိမ့်မယ်နဲ့ဟင်ကိုခွေဖြစ်မှရင်ဒီသူဟိုကြံကြံရည်သူကိုသွားပြောငါမရှိခွေဖြစ်လိမ့်မယ်ဟင်ကိုဖြစ်ပဲသွားလို့သွားမှာမသိဘူးဟင်အဲ့တော့တို့ဒီတရားလေးတွေအကြည်တကောင်းနေတုံလေးအခွင့်အရေးရှိတုံလေးလှုပ်သားမှာဟင် သူဒီလောကီအာယုံခံစားရတာတော့ဘယ်ချင်းဖြစ်ဖြစ်လုပ်လို့ရတာပဲကွယ်ခုဘဝရောက်တော့ဟောဟိကျင်းသလားဘယ်ဘဝကျဘဝရောက်တော့ဟောဘယ်ဘဝမှကျင်းမအောင်ခရောင်းကြိုက်ကြိုးစားမနေနဲ့ကာမအာယုံခံစားတာလေဘယ်ဘဝရောက်ရောက်ရှိပါလေဖြစ်ပါသာသနာမရှိလည်းဖြစ်တယ်သာသနာရှိလည်းဖြစ်တဲ့သူကတို့ဒီခွေငါမျိုးအဲ၄မျိုးရှိနေတဲ့အချိန်မှာသာတို့လူကျင်တဲ့လောကကထွတ်မြောက်ကြောင်းလားစားကိုရနိုင်တယ်ဟင် အဲ့ဒီအခွင့်အရေးလေးမျိုးကိုအသုံးချနိုင်တဲ့ဗုဒ္ဓဘာသာသာသမီများသာလျင်ဒီအခွင့်အရေးကိုရနိုင်တယ်။နေယာနိကသာသနာလေတန်တရာကထမြောက်စေနိုင်တဲ့တရားနည်းလို့ခေါ်စေဟုတ်ကလားအဲ့တော့ပထမတို့ဒီလိုမာရင်မာတင်နဲ့အဲမြင်နာနဲ့တီးတာကွက်ထွက်သွားပြီငါမရှိဘူးသူမရှိဘူးအဲနောက်တော့မြင်နာလေးရဲ့လှူရှားဖြစ်ပြပုံတီးတာလေးရဲ့လှူရှားဖြစ်ပြပုံမြင်နာလေးဒီ အဲပေါ်လာလိုက် ပြက်ကြသွားလိုက်ပြီးတာလေးလည်းအဲမြင်နာပေါ်ပြက်သွားရင်သူလည်းပါသွားမှတင်တယ်ဟိအင်းကြာလာလေးမှလိုက်ရင်လည်းဟိုအတန်လေးပေါ်လာလိုက်တိုက်ခိုက်လာလိုက်ပြက်ကြသွားလိုက်ဒီလောက်ထိမြင်သွားပြီးနောက်တော့ဒါလေးရဲ့လှုပ်ရှားဖြစ်ပြက်မြင်သွားပြီးနောက်တော့အဖြစ်ဆိုတာမရှိတော့ဘူးအပြက်ကြီးတဲ့တွေ့သွားပြီးနောက်တော့အဲ့ဒီအပြက်ကိုလည်းလိုက်ကြည့်အဲဘာမှမရှိတဲ့နေရာရောက်သွားတယ်တဘောလောက်ပဲရှိတော့မယ်ဟုတ်ကလားအဲ့လောက်ထိသူ့ခန္ဓာကိုယ်အတွင်းမှာ အလွန်နုညံ့တဲ့ဟာလေးတွေကိုဒီအကြည်တက်ကလေးတွေနဲ့တို့ဖမ်းယူပါပါဟင်ပရမအကျမ်းသားတွေပေါ်မှာလေအပေါ်ရန်ကျော်လောက်ပေါ့အဲဒုတိယသူ့တဲ့အဲဟိုနုတဲ့ဟာပေါ့အလာစားလောက်ဖြစ်တဲ့အပြက်ပြဒနာဒီပေါ်လိမဲအဲ့တော့ဒီအပြက်ဒီလေအပြက်အတိုင်းကိုသူ့သဘောသူ့တဘာဝပြက်ပုံပြက်နီးအကုန်မြောင်တို့ရှုပါတယ်ဒီတဲ့တတိအားကောင်းလာရင်အဲ့ဒီအပြက်ကိုကျော်သွားတဲ့ခါကျတော့ဒီဖြစ်တာပြက်တာလေးကအလွန်နုညံ့အလွန်တိမ်မွေ့ပြီး တန်မွန်တယောက်နဲ့တန်မန်တတိနဲ့မမြင်နိုင်တဲ့နေရာထိရောက်လိမ့်မယ်ဟင်အဲအကြည်ဓာတ်နဲ့ဖန်ယူပေါ်မှာတင်နေဒီလောက်နုညံ့တာလေးလေအတွင်းမှာလေသူအလွန်နဲ့တဲ့နေရာမှာရေစီးနေတဲ့ခါကိုသူရေစီးမှမသိသလိုအလွန်နဲ့တဲ့မြေကြီးတွေမှာလေရေစီးနေရင်စီမံသိရလားဗျငိမ့်နေတယ်လို့ထင်ရသလိုအတွင်းပိုင်းမှာအလွန်ငိမ့်နေတဲ့ဖြစ်ပျက်ကလေးတွေ အနုသားလေးတွေရှိပါသေးတယ်အဲ့ဒီတိအောင်တို့တတိကထိုးဖောက်ယူကြည့်ရမှာဗျဟင်အဲ့ဒီသဘောများရှိအဲ့ဒီသဘောများမြင်တာဒီပြင်အဲ့ဒီသဘောပေါ်ကိုမသားရဘူးအဲ့ဒီနေရာကောင်းတာလည်းမရှိဘူးဆိုးတာလည်းမရှိပါဘူးလေကောင်းတာဆိုလည်းရှူလိုက်တယ်မရှိဘူးဆိုးတယ်ဆိုရှူလိုက်လည်းမရှိဘူးအဲ့လိုကောင်းတာလည်းမဟုတ်ဆိုးတာလည်းမဟုတ်အင်းကောင်းတာနဲ့တွေ့လည်းသာရတော့ဘူးဆိုးတာနဲ့တွေ့လည်းသာရတော့ဘူးသဘောပဲတွေ့သွားပြီလေ အဲ့လိုကောင်းတာဆိုတာမတွေ့လို့ပြုံးမပြမြင့်မပြတဲ့ကာလကိုအဲ့ဒါလေးကိုပြီးตายနေတတ်သေးတယ်တဏှာကြီးတဲ့ပုဂ္ဂိုလ်များလေသူအလုံးညံ့တာကိုအလုံးချမ်းသာတဲ့နေရာအလုံးပိန်ွေးတဲ့နေရာကိုသူ့နေရာလည်းပဲအသေးစိတ်ဒီအကြည်တက်ကောင်းကောင်းနဲ့ဖမ်းပြီးတော့ကိုဖြစ်ပျက်ကိုမြောင်ရှုကြည့်ရတယ်ရှုကြည့်နိုင်မှာအဲ့ဒီအစွဲလေးတစ်ချက်ရတာနဲ့ဩအစွဲကလွတ်သွားတာဗျဟင်သုံးဆိုင်မတ္တသမင်းဆိုင်မတ္တကလည်းလွတ်နိုင်တယ်ဗျာ တို့ဒီဝုန်ဒီမှာရှိတဲ့ဆွမ်းသားကြောင့်မှဆိုတော့ယဟန္တာမဖြစ်ခဲ့ဘူးတဲ့ဆွမ်းသားကြောင့်မရှိပါဘူးတဲ့ဗျာဟင်အဲ့တော့ဓမင်းစားတာကတခြားတို့တရားအထုတ်ရတာကတခြားလို့ပြောပြလို့သေးလားမလိုပါဘူးအဲ့ဒီဓမင်းစားတာဒီပင်းတရားဖြစ်မလားဘူးလားဖြစ်လာပါတယ်အဲ့တော့ဓမင်းစားတဲ့နေရာကဖြစ်နေတဲ့ဟိုကောင်းလာကြီးကြိုက်လာကြီးဆိုတဲ့ဒီကြိုက်ထောင်တွေကတို့ထွက်ရမှာတင်တယ်ဟဲ့မှန်ပါဗျာအဲ့ဒီအစွဲကလောအောင်လို့ရမှာဟင် တို့အဲ့လောက်တိကိုမှားမယ်ဒါတို့အကြည်ဒါကောင်းမှဒီလောက်တရားတွေကိုအသေးစိတ်မြင်နေတာတင်တယ်ဟိအဲ့တော့တို့အကြည်ဒါ6ခုကောင်းနေတာလည်းပဲအခွင့်အရေးတစ်မျိုးတဲ့ဗျာတို့ဟိအဲ့တော့တို့ဒီအခွင့်အရေး၄မျိုးလုံးတို့လက်ထဲမှာရှိသလားဟိရှိပါဗျာရှိနေပြီပဲအတုံးချဖို့ပဲလိုတယ်တင်တယ်ဗျာမှန်ပါဗျာဟိဖျားပွင့်တဲ့အချိန်ဗုဒ္ဓဘာသာဖြစ်တဲ့ကိုးကွယ်ခွင့်ရတာဒါနံပါတ်1ခွင့်ကောင်းဟိ ပြီးတော့ခုလိုသာသနာထွန်းကားနေတဲ့နေရာလူလာဖြစ်တာဒါနံပါတ်1ခွင်ကောင်းဟုတ်ကလားဟဲ့မှန်ပါဗျာဟင်ကိုအိမ်ရှိသမင်းတို့လာချိတ်တယ်လို့ပဲဖြီးစားယုံမဲထင်တယ်မှန်ပါဗျာဟင်အရင်နေမဲဟင်ပြီးတော့တို့ဖျားရှင်နဲ့အရိယာတို့ယူတဲ့အယူဝါဒတိုင်းလက်ခံတဲ့တာမာအယူရှိတာလေဒါတို့နာမ3ခွင်ကောင်းတယ်ဗျာဟင်အဲ့ဒီအခွင့်အရေး၃ခုရှိနေပြီကိုရှိနေတဲ့အကြည်တက်ကလေးတွေနဲ့ ဖျားရှင်နဲ့အရိယာတို့ကျင့်တယ်လို့ကျင့်ပြီးပြီးတယ်လို့သိအောင်ကြိုးစားနိုင်ဖို့တို့လူသေးတာမဟုတ်ဘူးလားမှန်ပါဗျာအဲကြိုးစားဖို့ရအတွက်တို့မှာအကြည်တက်ချုပ်ဖြာတွေခုကောင်းနေတာမဟုတ်ဘူးလားဗျာကောင်းပါဗျာယသိအကြည်တက်တွေလည်းကောင်းပါဗျာနာအကြည်တက်တွေနာအကြည်တက်တွေရှားအကြည်တက်တွေကိုအကြည်တက်တွေမနောအကြည်တက်တွေတို့အကုန်ကောင်းနေတယ်ဘယ်နေရာကဘယ်အာယုံလာတိုက်တိုက်ဖမ်းပြီးတော့ရှုလို့ရနေပြီဟင်ငါရှိမရှိမြဲမမြဲကောင်းမကောင်းပိုင်မပိုင်တို့ဒီချက်တွေပြီးချင်တာတင်တယ်ဟဲ့ မှန်ပါဗျာအေးဘုရားရှင်ကငါမရှိဘူးလို့ပြောတယ်သူကပါလုံလုံငါကြီးတဲ့ထင်တယ်ဟိမှန်ပါဗျာဟိပြီးတော့ဘုရားရှင်က မမြဲဘူးလို့ပြောတယ်ဟိသူကမြဲလိုက်တာဗျာဟုတ်ကလားဟိမနေ့ကလည်းငါပဲဒီကနေ့လည်းငါပဲနှစ်ဖြင့်ကလည်းငါပဲဟုတ်ဗျာဘုရားရှင်ကပြက်နေတယ်လို့ပြောဟိသူကကောင်းတာဗျာဟုတ်ကလားဗျာမှန်ပါဗျာဟိဘုရားရှင်ကတဘောပဲกว่าတယ်မပိုင်ဘူးတဲ့ပြောတယ်သူကပိုင်လိုက်တာဗျာဟင် ပိုင်မပိုင်များတို့ဟင်အဲ့တော့ဗုဒ္ဓဘာသာဖြစ်တာတို့ဗုဒ္ဓဘာသာဖြစ်ပြီးဘူးဗျာဟင်ဖရာနဲ့အကြောက်ကညင်းလုံးထင်တယ်ကိုဟင်ဖရာရဲ့အယူဝါဒကိုတို့လိုက်ပလားလက်ခံမလားမှန်ပြီဟုတ်ပြီတို့ပြောနိုင်မှာမလားပြောနိုင်ပါဗျာပြောနိုင်ပြီဘူးဗျာအဲ့တော့တို့အကြည်ဓာတ်6ချက်ကောင်းနေတုံးကိုဖျားကြည့်မလို့ကြည့်ဖျားသိတယ်လို့သိပြီးဟောလောကီကိစ္စလက်ခံစား တမက်ကြသွားပြီတို့အစွဲတစ်ချက်ရသွားလို့ပြသွားပြီဆိုရင်ကာမဘဝကတို့အပေဘဝကလွတ်ပြီ အပေထောင်တော့သွားတော့ထောင်တစ်ချီလွတ်ပြီဟုတ်ကလားဒုတိယမေတတိယမေနှစ်ဆင်းထပ်ပြီးကြသွားလို့ရှိရင်တို့ကာမထောင်ကိုခေါ်တဲ့ကြိုက်စိတ်ကြောင့်တို့ကြိုက်အာယုံခံစားတဲ့အကျင့်ပျောက်သွားပြီဟင်အဲ့တော့မုန်းစိတ်လည်းပျောက်သွားပြီလေ အဲ့လိုဆိုရင်ကာမထောက်ငါတို့လွတ်ပြီဟုတ်ကလားသတ္တုထမင်းနဲ့သာတို့အစွဲကိုမတိစွဲကိုပယ်ဖြတ်နိုင်လို့ရှိရင်ဘဝထောင်ငါပါလွတ်ပြီတို့မှာတန်တရာမှာထောင်3000ပဲရှိဟင်အရာမှာလည်းထောင်3000ထင်တယ်တထောင်ရဲ့အရာထောင်ရဲ့အိမ်ထောင်ရဲ့3000ရှိသလိုတန်တရာမှာလည်း3000ပဲရှိတယ်အင်းအပါရထောင်ဆိုတဲ့အပေလေးပုံထင်တယ်ကာမထောင်ဆိုတဲ့လူပြည်နတ်ပြည်မှာတယောက်နဲ့တယောက်အကြိုက်ပြီးညှင်းဆဲကြတာလေလေ ဟင်ဟိုအပေထောင်ကတော့တယောက်နဲ့တယောက်ဒုက္ခပေးပြီးညင်းစေတာလေကာမထောင်ကတော့တယောက်နဲ့တယောက်ဒုက္ခပေးပြီးညင်းစေတာလေဟုတ်ကလားဟိညင်းစေတာတော့ညင်းစေတာကြီးတယ်ပဲဟင်ဟိုမြမာတွေနေတဲ့ဘဝတွေဟိုဇံသူကာမကိစ္စမခံစားတော့ဘူးလေဇံဖြစ်နေနေတဲ့ပုဂ္ဂိုလ်တွေသူတို့လည်းဘဝဖြစ်ဖြစ်ဘဝဒုက္ခတယောက်တည်းနဲ့ဒုက္ခရောက်မနေပြီဘူးလားဟုတ်ပါပါဗျာအဲအဲ့ဒီဘဝထောင်ကလည်းလွတ်ရမယ်တို့တန္တရာမှာလည်းထောင်3000ပဲရှိတယ်ဗျာ ဟုတ်ကလားဟိဟုတ်ပါဗျာအဲ့ဒီထောင်၃တောင်ကအနည်းဆုံးအပေထောင်တော့ကတော့သူလူတင်နေဖရာသားသမီးဟာဟင်ကျိုးစားနိုင်မှာမလားအပေထောင်ကလွတ်အောင်ကျိုးစားနိုင်ပါလေဗျာဟုတ်ပါမလားမှန်ပါဗျာဟင်လက်ထမောင်းကနိုင်မှာမလားမှန်ပါလေဗျာဟုတ်ပါမလားကြားပါဦးမယ်ဗျာဟင်ဟင်အော်တခါကြီးပြန်ဗျာလမ်းမှာဟောဟင် ရွှေကလည်းကြည့်တော့တစ်ဆယ်သားလောက်ရှိတယ်အဲဒီမှာစိန်ဒီပရမားတွေလည်းပါတယ်ကြည့်ခုခေတ်ဆိုရင်တော့သိန်း100နဲ့တော့တန်လိမ့်မယ်ထင်တယ်ရွှေတစ်ဆယ်သားလည်းသူစိန်ဒီပရမားတွေများတယ်လေငွေရလည်းတစ်သိန်းလောက်ရှိတယ်လမ်းမှာတွေ့မယ်တခါဘယ်လိုလုပ်သူများပြည်စီသူများပြည်စီမတော်တဆကြားရတာဘယ်လိုလုပ်ဟောဗျာ အာဒိနာဒါနာပိုင်ရှင်ဒီကိုဖြင့်နှုတ်ဖြင့်မပေးတော့သူတော်ဘာပစ္စည်းယူငင်းကြီးမှဝေရမနဲ့ရှောင်ကြီးမှမဆိုးပြဟင်မယူရင်လည်းအိမ်ကြရင်ဟိုပြောမှာတော်တို့ဟာကြီးတော့လာမှာအဲ့ဒါကြီးတွေ့တာဒီတိုင်းကြော်သွားဆိုပျော်အိမ်ကဘယ်လိုနေမလဲလားမယူလဲတပြည့်ပြယူလဲတပြည့်ပြကဲဘယ်နဲ့လုံးမလို့အဲ့ဒါဘုံဆုံးမှာကဲဘယ်နဲ့လို့ထွက်နေမှာမလားပါရထောင်မှာ ဟုတ်ကလားဗျဟင်ဟင်လွတ်နိုင်မှာမလားတို့တခါကြီးကဘယ်ပြောင်းမှာတော့ကနေမွာလန်ကမြဟိုချီချင်းကြံလို့ရှိရင်များဒေါ်လာနိုင်ငေါငူကြီးတို့မှာငေါငူကြီးလည်းစားစားရင်းနဲ့ဟိုလူမမြင်ဘူးဗျပြေးလာမှာဟင်အဲတို့တခါကြီးကလည်းဟိုတို့တော်ရမှာငိုက်ဆိုင်ငိုက်ဆိုင်နဲ့အင်္ဂါအကြောင်းတွေတွေးပြီးသွားမှာဗျဟင်ပဲ့ပင်းကြုံမှန်း ငမ်းမွေကြလည်းရှိမတူတာဘူးဗျနောက်မဆုတ်တာတော့ဗျမျက်တော့မခတ်ဘူးလာခဲ့ရင်ချွာမှာကွာအာရှောင်းလို့လည်းမရောနင်းနဲ့ရှောင်းတာနဲ့ချွာမှာဟိုကလည်းကဲဖို့ပဲနှလုံးလို့ဟင်ကလေးတွေကလူမမေတွေကြံရသေးတယ်ဗျာနောက်မှຢာကလည်းတောင်းလန်းကြီးနဲ့မိုးကလည်းကြပြီဟင်ဘယ်လိုဗျာဘယ်လိုဗျာဘယ်လိုဗျာ ကြောက်ကြိုးစားပါဘူးဘယ်တော့ကြုံမလို့မြတ်ကဲဟိုအပေဆောင်မမကြုံဖ ೇನೆ အိမ်ကထောင်များစဉ်းစားမနေစားမှနဲ့ဟိုဟိုကအဝေးထောင်အဝေးထောင်ကကြုံမလို့နိုင်မတဲ့ဘာအနီးထောင်ကိုသွားပြောလို့ဟုတ်ကလားဗျာဟင်အဲ့အဝေးထောင်မှမကြုံနိုင်မနဲ့အနီးထောင်ဘယ်လိုလုပ်ကြုံနိုင်မှာမလို့ဗျာဟင်ဟုတ်ကလားမိသားကပိုးရေးကြည့်တာတော့ဒါဆိုတော့မှအော်အော်ထောင်လည်းမသိကြသေးဘူး ဟင်အဲ့တော့ခုချိန်နာတော့မြဲတယ်ထင်တာပေါ့ကွအပေရောက်နေနေတာအဲ့ဒီဟာတွေထင်တယ်ဟိဟင်ငွေနဲ့ကိုနဲ့တွေ့ရင်ငါကောင်းစားပြီးတော့ငါသက်ရှင်မှုစဉ်းစားတော့မလို့ဟင်ရွှေနဲ့တို့နဲ့တွေ့ရင်လည်းကိုရဖို့ပဲစဉ်းစားတော့မယ်ဒီစီကုန်းမှာဖုံးတာထင်တယ်တို့ခုချိန်နေတဲ့မြေမုံတို့သကြင်းတို့ဒီနာချင်းနဲ့ကြောက်ဆက်ကတို့ကြတော့ဇနပုတ်လို့ခေါ်တယ်ဇနာပထလူတွေသွားတဲ့လမ်းလို့ခေါ်တယ်အဲ့ဒါကြတော့ဇနပုတ်လို့တော့ အဲ့တို့ဒီဟာနေပြီးသွားလိုက်တဲ့ဟိုဇီကုံကြရင်ဝယ်ပြချမ်းပြရတယ်အဲ့ဒီမှာဖုံးမယ်ထင်တယ်အဲ့မှာဖုံးမှာအဲတို့မင်းမိမှုကိစ္စဆိုရင်ဟောခန်းတပင်မှာဖုံးမှာဇီကုံမှာဖုံးမှာထင်တယ်အဲ့ဒါနိဂုံလို့ခေါ်တယ်အဲ့လိုနိဂုံနဲ့ထုံငါကုတိကဆိုတဲ့နိဂုံနဲ့မလန်းမကန်တော့ရရတဲ့နေရာလောက်မှာဘုရားရှင်ကတရင်သုံးနေတယ်တရင်သုံးနေတော့သူအဲ့ဒီနိဂုံကတရားတော်မတွေတယောက်ပြီးတယောက်လာကြတာပေါ့ဟဲ့အဲ့တော့အဲ့ဒီမြို့မှာလည်း မြို့ကလေးမှာလဲရထပါလာဆိုတဲ့တို့တထေသားတယောက်ရှိသူကပရင်းဘောက်ကနေကြည့်အလူတွေသွားလိုက်ကြတာတယောက်ပြီးတယောက်တယောက်ပြီးတယောက်အဲ့တော့ဖင်းတယောက်ကိုခေါ်မိတယ်ဘာလို့သွားကြတာတို့အဲ့ဒီဘက်အဲ့ဒီမှာဖះရှင်ကြွလာလို့တို့ဒီမှာတောင်းတို့သွားဖို့မလို့ဆိုသူလည်းလိုက်ချင်းသိပေါက်လို့လိုက်သွားတယ်ဖះတရားတော်နာခြင်းလို့ပေါ့လေဖះဆိုတာဘယ်လိုအားလုံးဖူးကျုံလို့လိုက်သွားဟိုရောက်တော့ ဘုရားရှင်ကဒီကနေ့မိသူဒီကျွတ်ထိုက်တယ်မိသူကိုအကြောင်းပြု၍ဒီတရားကိုဟောပါမလဲလို့သူ့ညာတော်နဲ့ကြည်တော်ရထပါလာသရူတာကျွတ်မှာကိုတွားမြင်နေအဲ့တော့တို့စီသူတို့လူငယ်လေးဖြစ်တော့လူငယ်လေးနဲ့ထိုက်တန်အောင်တရားကိုတို့ခေါ်တော့တရားအကျင့်လို့ခေါ်မှာပေါ့ကွယ်ဓမ္မုတ်ဒေတာတုံးပြီးတော့တရားစည်းမြင့်လို့လည်းတုံးတယ်ဥဒိတာဆိုတာအကျင့်လို့လည်းရတယ် သွင်းဖို့စီမင်းလို့လည်းရအဲ့ဒီဓမ္မဒေတာ၄မျိုးကိုဘုရားကဟောလိုက်တယ်ဥပနိယတိလောကောအတုဝောဒါပါဠိလိုပြောတာလေနံပါတ်1ကနာမနိကအာတာနောလောကောအနာပိတရောတဏ္ဍပါတိနာမတုံးကအာတကောလောကောတတံအပကမနိယံတဏ္ဍပါတုနံပါတ်၄ကအာတိတ်ထောလောကောတနာတာတော် သူနဲ့ကဒါလောက်ပြောရရင်သူသဘောပေါက်လိမ့်မယ်ဆိုဒါပဲပြောလိုက်တယ်သူတတိတာဝင်ကွဟင်အဲ့သူမှဒုက္ခလည်းမရှိဘူးလေဒီချမ်းသာကြွယ်ဝတဲ့တတိယတာကိုအဲ့တော့ဥပနေယတိလောကောအတုဟောဆိုလောကောလောကကြီးဟာဥပနေယတိအိုခြင်းနာခြင်းပေခြင်းကအမြဲတမ်းတို့ကိုဆွဲပြီးတော့ဟိုတင်းချိုင်းကိုခေါ်နေတယ်တဲ့ဟုတ်ကလား တမ္မအတုဝမြဲတယ်ဆိုတာနားတဲ့အခါတခါမှရှိအေးရမတကလည်းတို့သင်္ကြန်ကိုသွားနာတယ်ဟဲ့ဟင်အိုးကလည်းဒလစားအိုးနေတာဟဲ့စက္ကန့်နဲ့အမှတ်ဖရာကအိုးနေတာတယ်ဟဲ့မနေ့ကအရွယ်တို့ခုမရှိတော့ဘူးငိုတောင်းနဲ့ခင်ဗျားတို့မရတော့ကြီးတောင်းနဲ့ခင်ဗျားတို့မရတော့ရပါဦးမလားရပါပါဗျာမနေ့က7နိုင်လောက်အရွယ်လေမရတော့ဘူးသွားပြီကိုမိဟင်မနေ့ကအရွယ်ဆိုတော့ဝေလာဝေးဟင် အခုပဲတို့တစ်ချက်ကအရွယ်ကောရှိသေးလို့လားရှိဘူးနှစ်ချက်ကအရွယ်ကောနောက်ပြီးအဲစက္ကန့်နဲ့အမြတ်တို့အရွယ်ဟာအိုလိုက်နေတယ်အဲ့ဒါတို့တင်ချိုင်းကိုပဲအမြဲတမ်းသွားတယ်ထိုင်မတက်ကတဲ့တို့ပဲတော့တင်ချိုင်းမတင်တယ်တိုင်းမတက်ကကောအဲလုံးမတက်ကကောအိမ်မတက်ကကောတင်ချိုင်းနဲ့သွားနေတယ်တောင်းမတို့မြဲတယ်လို့မရှိဘူးတဲ့ဒါကနံပါတ်1ကာတာလေး ပြီးတော့အာတာနောလောကောအနာပိတ်တော်တယ်ဒီလိုကြီးဟိုအိုချင်းနာချင်းပေချင်းတို့ကတို့ဟိုမြို့နဲ့ပြောရင်တော့ထင်ရှားတော်ကွယ်မြို့မှာတော့သူနတယုံကိုနွားကြီးတွေကိုနတသမဆွဲနေသလိုလေတို့ကိုဆွဲခေါ်နေတယ်အိုချင်းတရားကလည်းတင်းကြိုင်ကိုနာချင်းတရားကလည်းတင်းကြိုင်ကိုတေချင်းတရားကလည်းတင်းကြိုင်ကိုတို့ဆွဲခေါ်နေအဲ့လိုဆွဲခေါ်တော့အာတာနောလောကောနာပိတော်တယ်တို့အာကိုရမရှိဘူး စောင့်ရှောက်မဲ့လူလည်းမရှိကောင်းစီဝင်းတိုင်လို့ရမရပါဘူးအရာဝတ္တဝင်းတိုင်မရပါဘူးမရမဝတ္တလောက်တက်တိုင်အမမဝတ္တမရတဝတ္တတိတက်တိုင်ညာမရပါဘူးဟဲ့နဝတ္တတိတက်တိုင်ညာမရပါဘူးဒီတိုင်းကပတ်ကုလာတမကတက်တိုင်ညာမရပါဘူးဟုတ်ကလားဘာဖြစ်လို့တော့ဟင်ဘသူမှတတ်နိုင်ဘူးဟင်အဲရှိနေတဲ့ယာဝတာလည်းတို့လိုပဲတင်းကြိုင်းသွားနေကြမဝတာဟောသွားနေသူတို့လည်း ဟင်ဟင်တာဝတာရောသူတို့လည်းသွားနာပဲဟင်နာဝတာကြီးတွေရောသွားနာပဲဟိုကပ္ပကုလာတမကဟာကြီးတွေရောမသွားနေတာပဲအကုန်လုံးတင်းကျိုင်းသွားနေတာပဲအဲ့ဒီသုံးခုကအမြဲတမ်းတို့ဆွဲခေါ်နေဟုတ်ကလားအချိန်ရှိသလိုအဲ့တော့တို့မှာဒီလိုဆွဲခေါ်ခန္ဓာခန်းနေရတော့လည်းပဲတဲ့ဗျစောင့်ရှောက်သူရှိအာကိုရမရှိဘူးတဲ့ဘ누구အာကိုမလို့ဘ누구အာကိုကျင်တော့ဟင် တတိယကအာတကောနောကောသဗ္ဗံပကမဏိယတဲ့ကိုယ်ပိုင်ဆိုတာရှိဘူးဟင်ဟင်အဲတို့သူများသမီးကိုငါသမီးဆိုပြီးတော့အပိုင်ယူထားတယ်ထားခဲ့ရတာထင်တယ်ပေါ်သွားနိုင်မလားပေါ်နိုင်ပါဗျာဟင်တကသူများသမီးကကိုယ်ရင်သေးသွားတော့ကိုယ်ပိုင်ဆိုပြီးတော့ကိုကဟိုယူထားတာကဲတင်ကြိုင်ကိုသွားရင်သွားပြီကဲဘာတတ်နိုင်လို့တိုင်မလားပဲမလို့မတိုင်ပါဘူးထားခဲ့ရမှာ ဟင်ဒေဝတာတွေသမီးတွေရောထားခဲ့ရမှာပစ္စည်းတွေရောထားခဲ့ရမှာဗျာသူများမဆိုတာနဲ့ကိုကိုကြီးတောင်ရောကိုကိုကြီးတောင်ထားခဲ့ရမှာထင်တယ်ဒါမို့အတ္တကောလောကတပ္ပံအပကမနိယံလောကလောကကြီးဒီအတ္တကောကိုပိုင်သောဘာရှိဘူးတဲ့တပ္ပံလုံးစုံကိုအပကမနိယံဖွင့်ပြီးတွားကြရမယ်တဲ့ဗျာဟုတ်ကလားမှန်ပါဗျာဟင် ပြီးတော့နံပါတ်၄ကျတော့အတိတ်ထောလောကောတနာတာတော်တယ်အတိတ်ထောလောကောဆိုလောကောလောကကြီးပြီးအတိတ်ထောအလိုပြီးွားတယ်လို့တခါမှရှိဘူးတဲ့ဟင်ကြည်ကောင်းလို့ကြည်တာဝါလားဟင်နားထောင်ကောင်းလို့နားထောင်ထားတယ်တမကြိမ်ရှိပြီလို့ဝါလားဟင်အနံလေးတွေကောင်းလို့နားလိုက်ရှူလိုက်တာဆိုနင်းတီလေးကဘလို့တပယ်လေးကဘလို့ဝါလားဝါပါဗျာဟုတ်ကလား အဲဒါကတော့တို့ဟိုတကောင်စရင်ထိုးလို့မရတာပေါ့ဗျာအစားတော့အစားတော့ဟင်လူတယောက်ကိုနိုးစီဘူးတလုံးမနဲ့တလုံးညတလုံးနဲ့အတွက်ဟုတ်ကလားအဲ့တော့ဒေါ်လာလေး60တွဲလုံးကောင်းလေးလုံးထက်60လေးလုံးတလာကို10ပြီကုန်တယ်ဟင်တနေ့ဆိုရင်6တင်းဆယ်နေ့ဆိုရင်တင်း60အနည်း20တို့တင်း120 30ဆိုရင်တင်း180တင်တယ်အဲ့ဒါ40သမားတွေတင်း100 240 စားလာခဲ့ဝါဗလားဝါပါပါဟင်တိုင်နောက်တာဟိုတို့6တင်းလောက်စားလိုက်ရင်တော့ဝါလောက်ပါဝါပါဟင်6တင်းလောက်ထပ်ထည့်ရရင်တော့ဝါပါဝါပါတော်ဝါမှာတော့ဟင်ဟင်အတွေ့အထိလေးလည်းဒီလိုပဲနှူတယ်ညာနဲ့အတွေ့အထိလေးတွေ့လိုက်ထိလိုက်တာပဲမှာတော့ဘလောက်ပဲတုံတုံတို့မှာအလုံးမပြည့်ဝဘူးတဲ့အာရခြင်းတင်းတိမ်ခြင်းမရှိဘူး ဘာလို့ဆိုအဖတ်မတင်တဲ့လုပ်တွေတို့လုပ်နေတာဟုတ်ဟဲ့မှန်ပါဗျာဟင်ကြည်ပါဟောကြည်မတတ်နဲ့ပြက်ကြသွားတာထင်တယ်အတန်ငါဟောကြာကြီးမတတ်နဲ့ထင်တယ်အနံ့ငါဟောနိုင်ကြီးမတတ်နဲ့ထင်တယ်စားတာဟောစားကြီးမတတ်ပြက်သွားတာထင်တယ်ထိတာဟောထိကြီးမတတ်ထင်တယ်တွေးတာဟောတွေးကြီးမတတ်ဘယ်လိုတို့အရင်မရဖတ်မရလုပ်တယ်တို့ဘာမှအာရခြင်းတင်းတိမ်ကြီးလည်းမရှိဘူးတဲ့ဒါနဲ့ပဲတို့တဘဝဟာတဏှကြီးကျုံနဲ့ပြန်ရမယ်တဲ့ဒါပြောတာပါတဏှာတာတော့ဆိုတာ ဟင်တို့ဖတ်တင်ရတာတော့တဏှာကြောင့်ဖြစ်တာပဲဖတ်တင်ရတဲ့တဲ့ကြိုက်ဆွဲလေးဆွဲနေတာတခုပဲဖတ်တင်တယ်ကျန်တော့ဘာမှဖတ်တင်ရဘူးအဲ့ဒါကိုရထပါလာသရုပ်သားကိုဒီလေးခုကိုဟောလိုက်တယ်တန်တဲ့သူတင်ငါဝဲတင်ငါဝဲပြီးတော့ဘုရားရှင်ပြီးဤတော်ဤတော်တော့ဘုရားရှင်ကတို့တတိမပြရှုမှားတဲ့ကာယကတာတတိပေးလိုက်တယ်ပြီးပြီးတော့တို့ ကောရပြအတိုင်းကကောရပြဘယင်ရဲ့ဥယျာဉ်တော်ထဲမှာသူသွားတရားအားထုတ်နေတယ်ဟင်တရားအားထုတ်နေတော့ကောရပြဘယင်ကလည်းတော်ကစားထွက်လာတဲ့အချိန်သွားတွေ့အဲ့တော့ဥယျာဉ်ဘဝနေပြီးတော့ရှင်မင်းကြီးရိုးရည်လေးနုနုနဲ့နဲ့ငငယ်လေးနဲ့ရဟန်းငယ်လေးတစ်ပါးဒီမှာလာပြီးတရားအားထုတ်နေပါတယ်အဲ့တော့ကောရပြမင်းကလည်းသာသနာကြီးညိုတဲ့မင်းဖြစ်တော်အေးတို့တော်ကစားထွက်တယ်ဆိုရင်သူ့အတွက်နှောင့်ယှက်ဖြစ်နေမယ်တို့တော်မကစားကြနဲ့ဆို ဟုတ်ကလားတော်ကစားတဲ့ဆိုတော်ကြီးထွက်တာလေဟင်မကစားကြနဲ့သူအဲ့ဒီယဟန်တော်လေးကြီးသွားသူတရားနာကြရအောင်ဆိုသွားသွားတော့ကယဟန်လေးကမေးကြည့်တော့တထေတာဟင်ထုံနာကုဋ္ဌိကဆိုတဲ့ညီကုန်းကတထေတာကြည့်လိုက်တော့လည်းအရွယ်လေးကငယ်ငယ်လေးအဲ့တော့ကိုရပြမင်းကမေးတယ်အရှင်ဘုရားတဲ့အရှင်ဘုရားမှာလောကီသေးသေးဒုက္ခရောက်လို့ဆင်းရဲလို့ ဟင်ဒါမှမဟုတ်ယာသောမှုရှိလို့ဒီလိုသူများတွေတော့ဖြစ်ဒုက္ခရောက်လို့သင်္ဃဝတ်တယ်တဲ့အရှင်ဘုရားမှာဒီလောက်ပြည့်စည်ရှိရတာနဲ့ဘာလို့ဒုက္ခဟိုသင်္ဃဝတ်တယ်တဲ့မေးဟုတ်ကလားပြီးတော့အရှင်ဘုရားဒီအရွယ်လေးနဲ့ဒီလိုမဝတ်ဖဲနဲ့ဒီကောင်းတဲ့အရွယ်လေးတွေမှာလောကီစိတ်ဝင်ခံစားပြီးတော့မကောင်းတဲ့အရွယ်ကြမှာလောကုတ္တခံစားရင်မကောင်းဘူးလားတဲ့ဟင်အရွယ်ကောင်းလေးတွေကိုကောင်းတာလေးတွေတုံးချပေါ့ ကိုချင်းစာတာနေမှာပေါ့ဟုတ်ဗျာခေါ်ဗျာမင်းကဟင်ဟင်ဟင်တူဟိုတေယိုးအလှူသွားလို့ရှိရင်ဘာတော့ဟိုဝက်သားကျွေးလိမ့်မယ်ကလားလှူသွားရင်သွားရင်မဲသားကျွေးလိမ့်မယ်။အောင်ဆိုသူတို့ကြိုက်တာသူတို့လှူတာဟုတ်ကဲ့။ဟင်မိဘကလည်းမိဘမို့ဟဲ့။ဟင်သူတို့ကဟိုလင်လောက်တာမရလောက်တာသဘောကြတော့ကိုသားသမီးလည်းဟိုလင်ယူမရယူတာပဲသဘောကြတာဟဲ့။သူတို့ဒါလောက်တည်တာဟုတ်ကဲ့။အဲ့တော့ကိုရပြမင်းကလည်းဒါလောက်တည်တော့ဒါလောက်ပြောတာပေါ့။ဟုတ်တယ် ဟင်အဲ့တော့ငယ်တုန်းရွယ်တုန်းလေးကိုလောကီစိတ်စဉ်ခံစားပြီးတော့ကြီးမှဒီလောကုတ္တရာစိတ်စဉ်ဖြစ်တဲ့တရားကိုအားထုတ်ရင်တော့မကောင်းဘူးလားတဲ့မိတယ်အဲ့တော့ရှင်မင်းကြီးတဲ့ဟောသတ္တပါဒသရုဒ္ဒကဖြေတာအမြဲတမ်းအချိန်မလစက်ကမလားတဲ့ငယ်သူမူလဲညာမထားဘူးတဲ့ကြီးသူမူလဲညာမထားဘူးအလတ်မူလဲညာမထားဘူးတဲ့အိုချင်းတရားကလည်းအမြဲ သင်္ချိုင်းကိုပို့နေတယ်ဟင်နာခြင်းတရားကလည်းအမြဲသင်္ချိုင်းကိုပို့နေတယ်သိခြင်းတရားကလည်းအမြဲသင်္ချိုင်းကိုပို့နေတယ်တဲ့ကျုပ်အဲ့ဒီသိခြင်းတရားကကျုပ်ကိုလက်ဦးမပို့ခင်သူလည်းမဦးခင်ကျုပ်ကရှောင်ထွက်လာပြီးတော့ယဟန်တရားအားထုတ်နေတယ်သူ့ပေပေးကလွတ်တဲ့နေရာလေဥပေးကလွတ်တဲ့နေရာထင်လေပေပေးကလွတ်တဲ့နေရာကိုကျုပ်သွားနေတယ်တဲ့သူအဲ့လိုဖြစ် ဟုတ်ကလားဟိမှန်ပါဗျပြီးတော့အရှင်မင်းကြီးတဲ့လူတိုင်းလူတိုင်းဟာအိုရမှာကြောက်တဲ့လူကြီးတဲ့ပဲနာမှာကြောက်တဲ့လူကြီးတဲ့ပဲဟုတ်ကလားဟိမှန်ပါဗျတရားမှာကြောက်တဲ့လူကြီးတဲ့ပဲဗျတို့တော့အိုခြင်းတရားနာခြင်းတရားသိခြင်းတရားကို မကြောက်ချင်းနေငါငါဥစ္စာငါပစ္စည်းလို့ဒီအထင်ရှိနေလို့တဲ့ဟုတ်ကလားဟိမှန်ပါဗျငါနာဥစ္စာငါပိုင်ပြီးအဲ့ဒီအထင်ရှိနေလို့တဲ့ အဲ့ဒီအထင်ရှိနေပြီများကာလပါလုံးတို့အာဂုမဲ့အဆောင်ရှောက်မဲ့နဲ့လက်လွတ်နဲ့တည်ခြင်းတရားတော့ကိုပါမယ်တဲ့ဟုတ်ကလားမှန်ပါဗျာကျုပ်တော့ဖြင့်အဲ့ဒီစည်းစိမ်တည်ပြီးကျုပ်အတွက်အပိုင်မဟုတ်ဘူးလို့တကယ်မြင်လို့ငါငါပစ္စည်းငါပိုင်နေဆိုတဲ့ပစ္စည်းကိုထိုးချထားခဲ့ပြီးတကယ်ကိုပိုင်တဲ့တရားကိုကျုပ်ယူပြီးတော့အဲ့ဒီတည်ခြင်းနယ်မြေကနေကျုပ်ထွက်နေတယ်တဲ့ဟင်မှန်ပါဗျာဟင် ဟိုအမှားပိုင်ကိုလက်လွတ်ပြီးတော့ဟိုကိုပိုင်ကိုယူလိုက်တယ်လို့ဆိုလိုတယ်ဟုတ်ကလားဟဲ့အဲ့ဒါယူလိုက်တယ်တဲ့ပြီးတော့ကျုပ်ဒီလိုလူလောကမှာနေပြီးအရှင်မင်းကြီးတို့လိုလူလောကမှာနေလို့ရှိရင်ကျုပ်ရဲ့ဟိုခြင်းတရားကျုပ်ရဲ့နာခြင်းတရားကျုပ်ရဲ့သိခြင်းတရားကိုအရှင်မင်းကြီးလည်းအမိတ်နဲ့တားဆီးမပေးနိုင်ဘူးတဲ့ကျုပ်မိဘတွေကလည်းအမိတ်နဲ့ကျုပ်ကိုတားဆီးမပေးနိုင်ဘူးတဲ့ဟုတ်ကလားဟဲ့အဲ့တော့ကျုပ် အဲ့လိုတားဆီးမပေးနိုင်တဲ့အာဟုမရှိလို့ကျုပ်အာဟုတရားအာဟုကိုလာရှာနေတယ်တဲ့ဟုတ်ကလားဟိမှန်ပါဗျာသူအာဟုရှာတော့အဲ့ရထပါလာသူသားလေးလေမှန်ပါဗျာသူအာဟုရှာတာတော့တရားအာဟုတဲ့ဟင်တရားအာဟုလို့တော့သူဘယ်သူမှဓာပေးမှာမဟုတ်ဘူးတဲ့ဟင်တရားအာဟုရရင်တော့အဲ့ဒီပီမင်းကိုလည်းတားနိုင်တယ်နာမင်းကိုလည်းတားနိုင်တယ်ပီမင်းကိုလည်းတားနိုင်တယ်ဟုတ်ကလားမှန်ပါဗျာဖရာသည် ပေးခြင်းလို့လဲရတယ်ရှင်ခြင်းလို့လဲရတယ်ရဟန္တာလည်းဒီလိုပဲပေးခြင်းလဲရတယ်ရှင်ခြင်းလဲရတယ်သူတို့မှာတို့လိုမဟုတ်ရဟန္တာလည်းတို့လိုမဟုတ်ပေးခြင်းလဲရတယ်ရှင်ခြင်းလဲရတယ်တို့ရဲ့တို့လိုလောကီအာယုံကိုခုံခုံမင်းမင်းမဲ့မဲ့မောမောသူတို့မှာမရှိဘူးသူနဲ့ပတ်သက်တဲ့ဝေနေရတယ်သူချွတ်မှကျွတ်မဲ့ဘုရားသာသနာတွေကဝေနေရတယ်ကုံတဲ့နေရာသူတို့တွားတော့တာမကုံသေးသမျှပြည်သေးဘူးဘုရားဟင် မကုံသေးသမျှယဟန္တာလည်းမသေးဘူးမသေးခြင်းလည်းသူတို့ရတယ်သေခြင်းလည်းရတယ်တို့အဲ့လိုကနိုင်မှာမလားကိုသေခြင်းမသေမယ်ကိုမသေခြင်းမသေဘူးလို့ပြောရပါမလားဟုတ်ပါမလားဒါဖြစ်လို့တို့ကိုယ်ပိုင်ဥစ္စာမှမရှိတာဟင်အဲ့တော့သူကတော့ကိုယ်ပိုင်ဥစ္စာရှိအောင်အာကိုရအောင်လို့ကျုပ်ဒီတော့ကိုထပ်ပြောအာထုတ်နေတယ်တဲ့အဲ့လိုပြောဗျာဟုတ်ကလား ဟင်ပြီးတော့လူတိုင်းလူတိုင်းဟာမဝတာကိုသာစားနေကြတယ်တဲ့ဟုတ်ကလားမှန်ပါဗျာဟင်အစင်အာယုံကောဝလားဟိအနံအာယုံကောဝလားဟိအနံအာယုံကောဗျာအရသာအာယုံကောဗျာအတွေ့အာယုံကောဗျာအတွေ့အာယုံကောဗျာအဲမဝတာတွေကြီးတဲ့လူတိုင်းစားတော့ကြကြရတယ်တဲ့အဲ့တော့ကျုပ်လည်းအဲ့ဒါတွေစားနေကျုပ်လည်းဝမှာမဟုတ်ဘူးတဲ့ဟုတ်ကလားမှန်ပါဗျာအဲ့တော့ဒီတရားအာယုံကတော့တို့မက်တခါကြလိုက်ရင် အပေအာယုံကဝက်အပွားကြီးထင်တယ်နောက်ထပ်စားတော့အပေဘုံနောက်ထပ်အပေအနိဋ္ဌာယုံဘယ်တော့မှခံစားတော့တခါတည်းနဲ့ဝပဲထင်တယ်ဟုတ်မလို့ဟင်ဟင်ဒုတိယမေတ္တတိယမေလောက်တိပြအောင်သူကဖြတ်ချနိုင်လို့ရှိရင်ကာမအာယုံဝသွားပြီကာမအာယုံခံစားတော့ဝသွားပြီဟုတ်ကလားဟုတ်ပါဗျာဒီသဒ္ဒဋ္ဌမေတ္တိအစွဲကိုမတိစွဲတိပယ်နိုင်လို့ရှိရင်တော့ သူကဘဝအာယုံမှာကိုဝါသွားပြီအဲသူကတခါသားတာနဲ့ဝါတယ်မျိုးတဲ့ဟုတ်ကလားမှန်ပါဗျာဟင်တခါသားတာနဲ့အပြီးဝါလာတယ်ဗျာနောက်ကိုဘယ်တော့မှမစားကြအောင်ဝါသွားတာလေဗျာဟုတ်ကလားအဲလိုမဝတဲ့ဟာတွေကိုလူတိုင်းလိုက်စားနေတယ်တဲ့ကျုပ်ကတော့အဲ့ဒီမဝတာတွေကိုစားနေရင်ဘယ်တော့မှဝမှာမဟုတ်တဲ့တွေ့တဲ့ဗျာဝတဲ့ဟာတွေကျုပ်လာပြီးတော့တိုးထွက်စားနေတယ်တဲ့ အဲလိုရထပါလာတရူတာကောရပြမင်းကိုဖြီးတယ်ဗျာဟင်သူဟောပဲနေတော့ဟင်ငါသာသမားကနွားကြီးကိုတတ်မဲ့နေရပို့နေသူတို့တို့ကိုလည်းဆွဲပို့နေတာဒီကင်းနဲ့မတည်သေးနဲ့ပြင်ကသိမယ်ဘယ်နည်းတို့လဲကြမသိဘူးဟင်သူများဒီတာကြည့်ပြီးဘသူလေးတော့တည်သွားတာပြောကိုယ်လည်းဘယ်နည်းဆိုတော့သူတွေ့တော့အလဲကြအောင်မပြောဘယ်နည်းလဲလားပုဂ္ဂိုလ် ဟင်ဘယ်နေရောဟုတ်ဟုတ်ကလားဗျာဘယ်နေရောလဲဖောက်နေလားသိချင်းလို့ပေါ့ဟင်အဲ့လဲဖောက်နေတော့ဖို့သိချင်းလို့ပေါ့ဗျာဟုတ်ကလားဟင်ဟင်တော့သိချင်းလို့ငါဖောက်နေတာလားလို့ဗျာဟင်တထပါလာကတော့ဟောမသိချင်းလို့တဲ့ဗျအဲ့ဒီသိမင်းကြီးကလက်ဥမဥခင်ကိုသူကထွက်လာတယ်တဲ့ဘယ်လိုတော့ဖို့ဟော ထွက်ရပါမလားအိမ်ထောင်ကဟင်အိမ်ထောင်ကအိမ်ထောင်ကဟင်အိမ်ထောင်ကထွက်ရပါမလားဖို့ဟုတ်ပါမလားအောင်မဟိုတို့ပါတော့ဟိုထောင်ဖောက်ပြေးတဲ့လူများဆိုရင်ရဲတွေစစ်တပ်တွေကတခါတည်းတောင်းလိုက်ဖမ်းတာဗျလိုက်ဖမ်းပြီးရိုက်နေဗျကိုယ်ထိုးကြတော့အပြန်ကြတော့ကိုဟာကိုပဲခံဝန်ကြုတ်ကလေးနဲ့နောင်ငါမသွားပါဘူးဟဲဆိုဘယ်လို ရေမဖန်စစ်တပ်မဖန်မနဲ့ဖို့ပြန်အားမှာမဟုတ်ဘူးလားမအားတော့ဘူးလားမအားတော့ဘူးလားဟုတ်တော့မလားပါလာမြေမူငါပါကြလားဟေးလုံကြတာမှမအားတော့ဘူးတဲ့ဟင်းအိမ်ထောင်နဲ့ပြန်မဝင်တော့ဘူးတဲ့ဟေးပြောကြတော့မှမပိုင်ရှင်များရှိပြောကြတော့မှဟေးထောင်နဲ့ပြန်မဝင်တော့ဘူးတဲ့တို့ဖို့ဟင်ဟင်ဟင်ဟင် အဲတို့လည်းဘယ်နေ့ပြီးပြီးမှမမသိဘူးဟုတ်ကလားဟဲ့မှန်ပါဗျာအဲ့တော့ဒီချင်းတရားကိုလည်းဆင်းခံမနေနဲ့သိတရားရှိရတော့သူသိလိမ့်မယ်ဟင်လူသိပေမဲ့တို့ပါရမီမသိအောင်ဟုတ်ကလားဟဲ့မှန်ပါဗျာဟင်လူကတော့သွားလိမ့်မယ်အနောက်တို့ကအထက်သွားအောင်လူကအနောက်ဟင်အစွဲကအောက်တော့မဖြစ်စေနဲ့ဟုတ်ကလားဟင်အဲလူကအနောက်ပို့လိုက်ရင်တို့ကဒီတဲ့အဆင်းမြင့်တဲ့နေရာရောက်ပါမယ် ဟင်ပြီးတော့တည်တဲ့နေရာတည်ခြင်းတရားကိုတို့ဒေါ်လာနိုင်ရမယ်ဟုတ်ကလားတည်တဲ့ကားဖို့စီးသုံးချက်ခွန်ဝါမှာငါတည်ရတော့မယ်ဆိုလူတိုင်းကြောက်တယ်တတ်တော်ဝါတိုင်းကြောက်တယ်တည်ရမှာဟင်ငါမိသားစုနဲ့ခွဲရတော့မယ်တတ်တော်ဝါတိုင်းအလုံးအဲ့ဒီချိန်မှာခွဲရတော့မှမသိရင်အလုံးပင်ပန်းဟုတ်ကလားမှန်ပါဗျာပြီးတော့ခံစားနေရတဲ့ဝေဒနာကိုလည်းကြော်ရမယ်အဲ့ဒီဒီဂာနိကာလကအခုချင်းကြိုက်တယ်လို့မဟုတ်ဘူးဟင် ပြင်းပြင်းထန်ထန်ခန္ဓာကိုယ်ထဲရှိတဲ့ဓာတ်တွေသူတတ်ငါတတ်မဲ့ချင်းဟင်ဟိုအတိုက်တဲ့အတိုက်ပဲဖြစ်တဲ့မိနဲ့လေးဘက်ကနိုင်လို့ချင်းဟောဒီသွေးကိုရပ်သွားအောင်ကိုချအဲသွေးရတဲ့နေ့အသက်ထွက်တဲ့ချိန်ပဲသွေးရတဲ့ချိန်လေအဲတကယ်လို့ဒီဘက်ကသွေးအားပဲအသားအားဘက်ကအားကောင်းနေတဲ့ဒီဘက်ကလေးနဲ့မီးဘက်ဆိုတဲ့အခိုးနဲ့အလှုပ်ဘက်ကအားနဲ့နေရဆိုဒီဘက်ကသွေးရနေဖုံးလွှမ်းပြင်မှာတခါလေးကိုရပ်ရပ်ကနေရပ်သွားဟင် အဲလေလေပတ်မှုဟိုတစ်ချက်ရတာနဲ့သွားပြီးတို့သိပြီအဲအသေးသက်မှာသူတို့အတိုက်ခံလေခန္ဓာကိုယ်အတိုက်ခံနဲ့ကြီးထွားနေရတာမဟုတ်ဘူးလားမှန်ပါဗျာဟင်သူတေတိကလေတေလို့ဟာတယ်တေတိကလေတေလေဟိုတို့နေကြတော့ဟိုနေလှမ်းရတယ်ညကြဖာရီစိတ်နေနေလှမ်းတယ်အဲ့လိုနဲ့တေတိကလေတေဟာတခါတည်းကြက်ရတာတို့ဟင်ဟုတ်ကလား သူလည်းအေးတယ်လည်းပူတယ်လည်းနဲ့ခန္ဓာကိုယ်ကြီးကိုအတိုက်ခံလုပ်ပြီးတော့ခုတကြီးထွားနေရတာဟင်အဲ့တော့အဲ့ဒီအတိုက်ခံတစ်ခုဟာပြီးအောင်တတ်မဲ့ချိန်အဲ့ဒီဝေဒနာကိုတို့ကြော်နိုင်တဲ့တတိရှိမှာဒါနာမသုံးစီပဲနာမတစီတရားတော်မယ်ဒါနာမတစီပဲနာမနေစီငါမိသားစုနဲ့ခွဲရတော့မယ်နာမသုံးစီကိုယ့်ရဲ့ဖက်ပြန်နေတဲ့ဝေဒနာပေါ်ကဒီတတိကိုကြော်နိုင်ရမယ်မကြော်နိုင်ရင်တို့တတိလွတ်ပြီ ပင်ကိုစိတ်ပြောက်ရင်အစွဲစိတ်တွေဝင်လာတော့မယ်အစွဲကြီးဆုံးကြီးရှိတာဝင်ပါတော့အဲ့ဒီဒီအစွဲကြီးဆုံးလေးကိုအစွဲဆုံးလေးရှိတာဝင်လာတဲ့အချိန်ဆိုလို့ရှိရင်အဲ့ဒီချိန်တွေအဲ့ဒီနေရာတန်းတော့ဝိနိပါတိကပေးဆိုတာပြောတာထင်တယ်ကိုဟုတ်ပါပါတွေ့ရသွားတာလေဟုတ်ပါပါအဲတကယ်လို့တို့အဲ့ဒီအစွဲကြီးစွဲပြီးတော့နေတဲ့အချိန်ကိုမသေးသေးဘူးကွဟင်မသေးသေးဘူးအစွဲလက်ကလေးဝင်နေတဲ့ချိန်လေးကိုသွားပြီးသေးပြီ အဲ့မှာကာမနမိတ်ဆိုဟိုလိုခက်တာလေးတွေလူမန်းတိတတ်တဲ့ချင်းကသာပြီးခုချင်းတိအစွဲလေးတွေအများကြီးပါဗျာဟင်ဟိုစိတ်ဆွဲမှုတာပေါ့စာအုပ်ကြီးနဲ့တာတိထားဆွဲထားရမယ်ဆိုရင်တော့စာအုပ်ဘယ်နှအုပ်လောက်ထင်မလို့တိတာနဲ့ဆွဲတာအတူတူထင်တယ်ဟင်စာအုပ်ကြီးတာရုပ်ဆွဲတာဆိုရင်တော့ဘယ်လောက်ရှိမှထင်တော့ဟင်ဟင်အဲ့တော့တို့စိတ်ဆွဲတွေဆွဲထားတယ်တက်တက်လုံးလုံးလေလူမှန်တိတတ်တဲ့ချင်းကသာပြီးခုချင်းတိအဲ့ဒီတော့အစွဲအလတ်ကလေးတစ်ခု ဒီမှာကာမနမိတ်ဖြစ်နေလားပေါ်နေပြီအဲ့ဒီပေါ်နေတဲ့ချိန်အသက်ထွက်ရင်အဲ့ဒီဆွဲတဲ့နေရာတန်းသွားရမှာဟင်အဲ့တော့ကိုယ်တတိမရှိတော့ဘူးအဆွဲဆွဲရပါတော့မယ်အဲ့တော့သူဆွဲထားတာတွေကလည်းဘယ်နဲ့တော့တရားကဘယ်လောက်ဆွဲထားတော့ခေါ်ဗျာဘလို့ကြီးလို့များအဖိုးဒါကဘယ်လောက်ဆွဲထားတော့ဟင်ဟင်ဒါကို ဟိုအသားအကြီးဆုံးဘယ်လောက်လောက်ထိရှိတော့အဲဟုတ်ပြီ9နှစ်ဆိုရင်တစ်နှစ်ကို360နဲ့ဆို9နှစ်ဆိုတော့ဘယ်လောက်တော့1500ထင်တယ်ဟင်ဟုတ်ကလား1580ဟင်ကျပေါင်း1580ဟုတ်ကလား360နဲ့9နှစ်ဆိုတော့လေဘယ်လောက်တော့အင်းကာဒီကိုစနစ်စနစ်စနစ်လားထင်တယ်ကျပေါင်း360လားအဲ360 9နှစ်တော့မှထင်တယ် ဘယ်လောက်တော့1800ထင်တယ်ရပောင်း1800ထင်တယ်1800ကိုဟိုတရက်ကို24နိုင်နေဆိုရင်ဘယ်လောက်ဟင်ဘယ်နေဟုတ်ကလားအချိန်မောင်းဘယ်လောက်တာကြည့်ထားတယ်အချိန်မောင်းဘယ်လောက်တာအတန်လေးနားထောင်ထားတယ်ဟင်ဟုတ်ကလားဗျာဟင်ဘယ်လောက်ဆွဲထားတော့ဗျာဟင်တရားကဘယ်လောက်ဆွဲထားတော့ဟုတ်ကလားဒီလိုဆိုရင် စွဲရသွားမယ်ဆိုဘယ်များမထင်တော့ဟုတ်ပါမလားရောဒါအဖိုးကအောက်သားပေါ့အဖိုးအောက်သားဟုတ်ဗျာဟုတ်ဗျာအောက်သွားမယ်ဆိုကိုယ်အိမ်ကိုပြန်တော့အောက်ပြန်မယ်ဆိုတော့ဒါဘယ်လိုလုပ်ထက်သားဖြစ်နေမှာမလို့ဟင်အထက်သားလားအောက်သားလားတို့ဟုတ်ဟုတ်အောက်သားဟုတ်ကဲ့လားတော့မေးရင်ဘယ်လိုပြောမလို့ခုပေါ်လားတော်တို့ဘုရားအောက်သားရဗျာ သူကမြေမိုးဆိုထက်သားထင်းနေတာသူကိုလည်းမလို့ပြန်အောင်သားထင်းနေဘူးမှာဟင်ဟင်ဟင်အဲ့တော့သူ့ကိုဆွဲတာဖျားဆွဲနေတယ်တရားဆွဲနေတယ်ကွမညာဆွဲသားဆွဲပြများတယ်ဟင်မရမီ၍တာမီ၍နွားဆွဲရာဆွဲလေဆွဲများတယ်ဟင်ဟင်သူ့ရာဆိုလို့ရှိရင်မလုခင်ကတည်းကရာသမารီဘလောက်ကောင်းထားတော့ငါရာကြီးဆိုပြီး ဘယ်လူဘယ်လူဘယ်နာတောင်းကပဲ့နေပဲ့နေဘယ်နာကြတော့ဘယ်မျိုးဘယ်မျိုးနဲ့အိမ်ကနေပါတော့ဟိုဦးထင်ရမိပြီးဘလောက်စာဝင်စားထားတယ်ရာသံလေသံဘလောက်ဝင်စားထားတော့ဟင်းနည်းနည်းလားများများလားဘယ်နှမျိုးရှိပြီလို့ဟုတ်ကလားဗျာတော်တော်များဗလားဒီတိုင်းလည်းအောင်သားဒီမှာပါပဲအချက်သားတော့ဖို့မဖြစ်နိုင်တော့ပါဘူး ဟင်အဲ့တော့တို့ဒီစီးသုံးစီးကိုတို့ကြော်ရမှာအဲ့ဒီကြော်ဖို့ရတယ်ခုကတည်းကတို့တတိအကောင်းနဲ့အကောင်းမှကြော်နိုင်ဟုတ်ကလားအကောင်းမှကြော်နိုင်မယ်အဲ့တော့အကောင်းအောင်ခုကတည်းကတို့အကြည်တ၆ပါးကောင်းနေလို့ကြိုးစားတာဟင်ဟင်ဘဝကူလေးမှာကောင်းကောင်းကူနေအောင်ဟုတ်ပါမလားဗျကူနေမှာမလားဘဝကူကောင်းကောင်းလေးဟင်ဟင်ဒီကနေကြည့်လိုက်တယ် ဟိုကိုကိုပြုထားတဲ့ဒါနမှုသီလမှုရှိတဲ့ဘုံလေးတွေတွားမယ်ပုဂ္ဂိုလ်ကြတော့တရားကမ္မနမိတ်ကိုပြုထားတဲ့ဒါနမှုလေးတွေမြင်ပြီးကိုဆောက်တည်ထားတဲ့သီလမှုလေးတွေမြင်ပြီးအဲ့ဒါနမှုမြင်လဲမန္တကြီးမြင်လဲအလှူတွေစားပေါင်းတာမြင်လဲအဲ့ဒါပယ်ရအောင်ပဲအဲ့ဒါကိုဖြစ်ပြမြင်ဟုတ်ကလားမှန်ပါဗျာအဲ့ဒါဒါတွေလည်းမမြင်ဘူးပြတ်သွားပြီးငါကြွေးတဲ့ထမင်းလေးလည်းခုချင်းစုမြေဖြစ်ပြီးပယ်ပြလိုက်အဲ့ခါကျမှကတိနမိတ်ဆိုတာတိသီရနာကနတ်ဖြစ်မယ်ဆိုနတ်ပုံနတ်ဗိမာပတိတပင်ကိုခြာနေပြော ပေါ်လာတယ်အဲ့လိုပေါ်လာတဲ့ချိန်အသက်ထွက်ရင်ပြုံးပြုံးနေတယ်ဟင်မမိသားစုနဲ့ခွဲရတော့မယ်ဆိုဘယ်ကောင်တော့စိတ်ချတယ်ဘယ်မကောင်တော့စိတ်မချဘူးတတူတော့ဘက်နေနေဆိုရင်ညိုညိုကြီးတယ်ဗျတဲ့လားဆိုဟင်ကတိနမိကဟိုတရိษံတို့ပြိတ္တာတို့သွားမှာဟိုဗျဟင်ကိုလှုပ်ထားကြတဲ့တာမှုတွေဖြံမှုတွေလိမ်မှုတွေညစ်မှုတွေအဲ့တာကြီးပေါ်နေတော့သေလို့ရှိရင်ငရဲနမိတ်သွားမြင်မှာဗျမလေးပါလေးနဲ့ အဲ့ဒါကြသေတော့မဲ့မဲ့ကြီးတယ်ဗျညတို့ရွာတဲ့ပြုံပြုံလေးသေးတယ်မသာတွေ့ဘူးလားတို့တခါကြီးကြတော့တော့မလားဗျစွန်နေအပြုံးလုံးတို့တဖြီးဖြစ်သွားတော့ဘယ်လိုလုပ်မလို့ဟင်ဒီဘိုးတို့တို့အပြုံးလုံးဒီတဖြီးကြီးနဲ့ဖြစ်သွားလို့ဘယ်လိုလုပ်မလို့ဟင်ဟင် ဟိုဟာလာကိုရောကြီးငါပြောထားတယ်ပြုံပြုံလေးနဲ့သိမ့်မယ်လို့ငါလည်းတန်းဖြေထားတယ်ငါပြုံနိုင်မကွာဆိုအကျော်ဆွဲသွားလို့တဖြည်းကြီးနဲ့ဖြစ်သွားဘယ်လိုလုပ်အဲ့ဒါမှမမြင်မကောင်းရှုမကောင်းဖြစ်မပေါ်ဘူးဟာဟင်အေးအာယုံကောင်းလေးရအောင်ခုချိန်ကတည်းကအကြည်တက်လေးကောင်းလုံးလေးကိုတစ်ဖက်ကလည်းလောကီအာယုံလုပ်ပါခံစားပါတစ်ဖက်ကလည်းဖြစ်ပျက်ကိုမြင်အောင်ရှုပါကေကေနာကြသို့